ဒီနေ့သာသနာတော်နှစ်2565ခုပောဇာတက္ကတိ1373ခုရင်းကျော်လာစံဘယ်လိုရှိ4ရက်လို့ဒီခိုင်ကြီးဒီမိုင်းကြီး4ရက်2021ခုနှစ်အောက်တိုဘာလ14ရက်ဘယ်လိုရှိဒီခိုင်ကြီးဒီမိုင်းကြီး73ရက်နေ့ကအောချာအန္တဝိပဿနာ လိုကြည့်တရားအမကြီးကဘယ်နှကြိမ်မြောက်ဖြစ်ပါလို့62ကြိမ်မြောက်ဖြစ်ပါပြီဖေဟာ62ကြိမ်မြောက်ဝိပဿနာအလုပ်ပေးတရား62ကြိမ်မြောက်ဝိပဿနာအလုပ်ပေးတရားဟောကြားမနာကြားကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥဆောင်ပထမရှိခိုးကြရတို့တကားကြီးတေကမကြီးတေအားလုံးတော်ဘုတော်ကောင်း ဘုရားရှင်ဂုံကိုစာရှိတော့စိတ်ဝင်ထုံပြီးဗုဒ္ဓနုတ္တိဘာဝနာပွားများရည်နေယုတ်သေးစွာနိုင်ကြအောင်စုဗုဒ္ဓနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါကာရံ အထာဝီကာမနရတေဝဟိတဝန္တံဝန္တာမိကာရုဏိကာမကမနတညာနံနရာနရာသမောတရဏံလောကုလောကီ နလီသောအစီပွားကိုလိုလာတောင်းတကြကုန်သောစေထာမြတ်သူ နလူမြမတ္တဝါတို့ဤဇွေအားလည်းပြတော်မူထသော ဒီဒတံလောကုလောကီနလီသောမယိမယိမြဲခိုင်လာသည်သမာဓိနှင့်ရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တအရဟတမတိဟုသောပညာတန်သောသမီးအောင်လည်းရှိတော်မူထသော ဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တော်အောင်မြူဒပညာဝိဇ္ဇာတိဟုသောမိုက်တရားကိုရတမဉာဏ်တလျက်ဖြင့်ဗပြတော်မူပြီသာသောအထာဝီကာမလူနဗျမတတဝါတို့ဟာ လူနတ်မြမတတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထားသောနရဒေဝဟိတဝံလူနတ်မြမတတ္တဝါတို့အားလံပြနိညွန်သုံးမသွန်သင်တော်မူလျက်လောကောလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောစိတိန်ချန္နာကြုံငါရွတ်ဆောင်တော်မူတတ်တော်ကာရုဏိကံလူနာမြမသတ္တဝါအမြတနာဖြစ်ခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပေါင်းညာနေမနိုင်ရှင်အမနိုင်ရှင်သာတော် သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသောအနန္တညာဏသဗ္ဗညုတညာနာဇာတဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္မဗုဒ္ဓံဒုဒုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကို အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုတ်ကျော်မန်ဆွဲထိုး၍ရှိခိုကရောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဖျား ဒီလိုဦးဇင်းတို့60ချိန်မြောက်ဝိပဿနာလုံပင်တရားကိုဆက်လက်ပြီးတော့ဟောကြားနာကြားကြရအောင်ဦးဇင်းတို့ဒီဝိပဿနာလုံပင်တရားအနေနဲ့ဦးဇင်းတို့ဝိတ္တု9ပါးဆိုတဲ့ကျင့်စဉ်ဦးဇင်းတို့ဥတည်ပြီးတော့ဟောကြားနေတာ အဲဝိတ္တရိကုဏပါးထဲမှာဒါနိဗ္ဗာန်ကိုရောက်ကြောင်းအဝိတ္တရိကုဏပါးကျင့်တယ်ကျင့်တယ်ဝိတ္တရိကုဏပါးနံပါတ်1ဖြစ်တဲ့သီလဝိတ္တရိသီလတရားကိုစင်ကြယ်ရရှင်ဟန်ဒီလေးရှင်ဟန်ဒီလေးသီလအဲလူဒကာဒကမတွေလည်းလူဒကာဒကမတွေအနည်းဆုံး၅ပါးသီလအဝိပ္ပစေပဲလို့မြဲအောင်ဒါစောက်ပြီးကျင့်သုံးတာသီလဝိတ္တရိ အဲလိုသီလတရားတွေစင်ကြယ်ပြီဆိုတဲ့လူတော်ကောင်းတယောက်ကစင်တဲ့ပြီစိတ်တော်ဝိတုဒ္ဓိလို့ခေါ်တဲ့နိဝရဏအငြိကြီးတွေကင်းစင်တဲ့ဖြင့်စိတ်ဓာတ်ဤစင်ကြယ်ခြင်းဆိုတဲ့စိတ်တော်ဝိတုဒ္ဓိပိုင်းကိုဆက်လက်အထောက်ကြရစေတဝိတ္တိဘိုင်းမှာတကားတဲ့ဥပ္ပဇ္ဇတာတမာတိအပ္ပနာတမာတိလို့ခေါ်တဲ့ သမာဓိတစ်ခုခုရခဲ့ရင်ထိုသူတော်ကောင်းရဲ့စိတ်အစဉ်မှာနိဝရဏအမြင့်ကြီးတွေကင်းစင်နေပြီအဲ့လိုသမထကမ္မဋ္ဌာန်းတွေကိုအထောလို့စိတ်စဉ်မှာနိဝရဏအမြင့်ကြီးတွေကင်းစင်ပြီစေတဝိတ္တုတိနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတရားအဲတစင်တဲပြီးတော့ဒိဋ္ဌိဝိတ္တုဥယဟောဒိဋ္ဌိဝိတ္တုရောက်လာတဲ့အခါကျတော့ ယုံနာပရမတရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းလို့ဆိုသည့်အတ္တသောကမှာယုတ်တရားတွေကိုသိသိခြင်းဆိုတဲ့ရူပပိတ်ကနံတရားတွေကိုသိသိခြင်းဆိုတဲ့နာမပိတ်ကယုတ်တဏဘကိုပုဒ်တော်သိသိခြင်းဆိုတဲ့နာမရူပပိတ်ကတနည်းအားဖြင့်နာမနာမရူပပိတ်စီတာဉာဏ်ရအောင်ဒီပိုင်းမှာသူကအားထုတ်ရအဲဒီပိုင်းကတော့ဦးဇင်းတို့ဟိုပြောဖို့ပေါ့ဦးဇင်းတို့ဒီပြိဿသမုပ္ပါကင်္ကာဥဒေနာ ပိုင်းပြီးဒီပိုင်းနဲ့ဦးဇင်းပြန်ပြီးတော့ပြောဖို့ဒီနေ့တော့ရည်ရွယ်ထားတက်ထားအဲ့လိုဒတိဝိတ္တဒီပိုင်းမှာယုတ်တိနံတွေကိုထိုကဲ့သို့ပြည့်ပြည့်စုံစုံနဲ့တခါတဲ့ပရမတ္ထတတ်သားတွေကိုဉာဏ်မြင်စိုက်တည်တိုင်အောင်ဘာများအထုတ်ထားပြီးတဲ့သူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတို့ယုံနာဓမ္မသင်္ခါရတွေကိုပြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုဖြူပွားသိသိရဖြစ်တယ် အဲ့လိုမျိုးတဆင့်တက်ပြီးတော့ကင်္ခာဝိတရဏဝိတုဒ္ဓိနဲ့ပြည့်စုံအောင်ကံနဲ့ကံရအကျိုးတရားနာယုံမှမှုကိုကြော်လလွန်မြောက်သည့်ဉာဏ်မြင်၏စင်ကြယ်ခြင်းနဲ့ပြည့်စုံရေးအဲ့အတွက်ယုတ်ဒီနာလေးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုဒါမိမိတို့ကဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ထွင်းပေါက်သိဉာဏ်ဖြစ်တယ်အဲ့ဒီဘက်ကိုတော့ဒါတို့တကကြီးတကမကြီးဒါနားရင်နေပြည့်စရာပြိကဉာဏ်ပိုင်းဘယ်လိုသုံး ဒါပြည့်ကြပရိကဉာဏ်ပိုင်းမှာအာကြောင့်တရားအကျိုးတရားတွေကိုကိုကိုယ်တိုင်သိပြီအဲ့ခါကျတော့ကံနဲ့ကံရဲ့အကျိုးတရားပေါ့ယုံမှန်တန်တရားပြီမရှိတော့ဘူးအဲ့လိုပြည့်ကြပရိကဉာဏ်နဲ့နာမရူပပရိစေတဉာဏ်တနည်းအားဖြင့်ဒိဋ္ဌိဝိတ္တုတွေနဲ့သင်္ခါဝိတ္တနာဝိတ္တုတွေကိုဒါဥစဉ်ညာတပရိညာပိုင်းမှာဒါသိရမယ်တရားတွေတဲမှာပါတာပေါ့။တော့ကြောင့်တရားနဲ့တကောက်တော့ယုံနာဓမ္မတွေကိုမိမိတို့ကိုယ်ပိုင် သမာဓိဋ္ဌိဉာဏ်ပညာဖြစ်တာထွန်းပေါက်သိမြင်ရတယ်အဲ့လိုသိမြင်တော့ဒါဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဥဒနာဝိသုဒ္ဓိဘိုင်းနဲ့ဒါပြည့်စုံပြီညာတာပညာကံဒါပြည့်စုံပြီအဲ့လိုကင်္ကာဥဒနာဝိသုဒ္ဓိကိုရတဲ့သူတော်ကောင်းတယောက်ကသစင့်တက်ပြီးတော့မက္ကမက္ကနာတဒနာဝိသုဒ္ဓိဘိုင်းကိုကူးရမှာဖြစ်တယ်မက္ကမက္ကနာတဒနာဝိသုဒ္ဓိဘိုင်းကတော့မဟုတ်ဒီမဟုတ်ဒီနာညံ့မြင်ခြင်းစင်ကြယ်ခြင်းလို့ဆိုသည့်အတာဟောဒီဘိုင်းမှာစားပြီးတော့ဒါတမတနာနေလေးကိုရောက် သမ္မတနာဆိုတာတော့သုံးသက်ပြီဘယ်လိုသုံးသက်ဒကာတဲ့မိမိသိသိထားတဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေကိုဒါခဏမစက်တက်တက်ဖြစ်ပြီးတော့ပြက်နေတာကိုကြည့်ပြီးတော့အနှိမ့်စဖြစ်ချင်းပြက်ချင်းတန်ကျက်ဖြစ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတယ်ဒုက္ခအခြေခဲအခိုင်မှာနိတ္တာရာအပြင်တည်တတ်မနေဘူးအစိုးမရဘူးအနတ္တလို့ထိုကဲ့သို့လက္ခဏာကြီးသုံးတယ်တင်ပြီးတော့ ဒါဝိပဿနာဉာဏ်နဲ့ရှုပွားသုံးသပ်ဒါကိုသမတနာဉာဏ်မကမကဉာဏတတနာဝိသုပိစဟောဒီဘက်ကတော့ဒါဝိပဿနာပေါ့တို့တကကြီးတွေတကမကြီးနားရင်နေတဲ့နေတာရိဝဒေနာဝိရိယအာဂရိဓမ္မေပတ္တတိတိလို့ဆိုတဲ့အတိုင်းအနေသာအစာရသောအချင်းရာအပြင်ပရမတ္တဓာတ်သားတွေကိုဒါဗမန္တတဥပတနာရှုပွားသုံးတတ်တဲ့အပိုင်းဒီမှာစအဲ့လိုရပြီသမတနာဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတဆင့်တက်ပြီးတော့တခါလေ ရုပ်ရင်းနဲ့လေးကိုအပစ္စုပန်ဖြစ်ချင်းပြချင်းကိုတွင်းတွင်းချင်းတည်အောင်ဆက်လက်ပြီးကြိုးစားရအဲ့လိုကြိုးစားရင်တော့ဥရိယပေယညာအလိုပိုင်းအဲ့တိုင်အောင်ကတော့ဦးဇင်းတို့ဒါမကမကမြင်တာတပနာဥဒုတိမှာအကျုံးဝင်ပြီးတော့ဝိပဿနာဉာဏ်ညွှန်းကြောင်းတွေကိုကြော်လောလွန်မြောက်နိုင်လို့တရားပြညာအရင်ပိုင်းကြီးရောက်သွားမယ်ဆိုတာဒါကိုဦးဇင်းတို့ဒါတိရဏပရိညာကဒီနယ်အထိပါတာပေါ့သို့တော့အဲ့ဥရိယပြညာအရင်ပိုင်းကဝိသုဒ္ဓိဘက်ကကြည့်တော့နောက်ဝိသုဒ္ဓိတစ်ခုဖြစ်တဲ့ ပရိပရာဉာဏတတနာဝိသုဒ္ဓိပါစပရိပရာဉာဏတတနာဝိသုဒ္ဓိဆိုတာတော့ကျင့်စဉ်၌ဉာဏ်အမြင်ကိုစင်ကြယ်ခြင်းလို့ဆိုတဲ့အတိုင်းအဲဥပကိတတာတရားတွေကျော်လွှားလွန်မြောက်သွားပြီဘုံပမာစကားနားလည်အောင်ပြောရင်ငါတော့မက်ကြနေသလားစသည်အဘလို့ယုံမတန်တရားတွေကိုကျော်လွှားလွန်မြောက်ပြီးတော့ဒါကြတဲ့ကျင့်စဉ်ပေါ်ရှေ့ဆက်ပြီးတော့တာဆူပြီးတော့သွားနိုင်တာဒါကိုပရိပဒနာတက္ကနာဝိတ္တိ အဲဒီကနေစားပြီးတော့တကားတဲ့အဲဒီဥဒိယဗျာညာရင်မိုင်းကစားနေပြီးတော့ဘင်္ဂညံဟောဗယညံဘင်္ဂညံမိုင်းမှာယုတ်တရားနန္တရားပရမတ္တဒဏ္ဍရီရဲ့အပြည့်တက်တဲ့ကိုပဲတကားတဲ့ညံထဲမှာထင်လာတော့အဲကနေအပြည့်တက်တဲ့ကိုပဲရှိနေတကားတဲ့ပြစ်ထားတွေကိုမြင်တော့တကားတဲ့ကြောက်လန့်လာတဲ့ဒီညံမှာတော့တံဝေကညံနဲ့ထိတ်လန့်လာတယ်ဒါကိုဗယညံအပြီးတဲ့အခါကျတော့အာရိနဝညံဟောအပြစ်တွေပဲမြင်လာ အပြစ်တက်တက်ကိုမြင်ပြီးတဲ့အခါအပြစ်တက်တက်အပြစ်တွေပဲမြင်လာအပြစ်မြင်လာတဲ့အခါဘာဖြစ်တော့အပြစ်မြင်လာပြီဆိုရင်နေပိတညာညှိငွေသွားပြီမိမိတို့ရရှိထားတဲ့ယုတ်တရားနန္တရားတွေဥသောသင်္ခါရတရားတွေကြည့်လိုက်တဲ့အခါကျငါကလည်းသူတို့ရဲ့အပြစ်ကိုမြင်ပြီးအိဋ္ဌာဆိုတဲ့ပြစ်ချက်ကြီးဒုက္ခဆိုတဲ့ပြစ်ချက်ကြီးအနတ္တဆိုတဲ့အဆုံးမရခြင်းဆိုတဲ့ပြစ်ချက်ကြီးတွေမြင်တဲ့အခါအဲ့ပုံမှာညှိငွေလာညှိငွေလာပြီးတဲ့အခါတဆင့်တက်ပြီးတော့မောဇိတုကမြတ်တာဉာဏ်ဒါကလည်းအဲ့ဒီသင်္ခါရတရားတွေကလုံမြောက်ရှင်းလာတယ် အဲလွန်မြောက်ခြင်းလာတဲ့မောဇိတုကမြတ်တာဉာဏ်နဲ့တက်စစ်တက်လိုက်တဲ့အခါကျတော့လွန်မြောက်ခြင်းတဲ့အတွက်ကြောင့်ထိုသင်္ခါရတရားတွေကိုရှုပွားမရှိတော့ဘူးမသုံးတတ်တော့ဘူးမစင်ကျင်တော့ဘူးဘလို့တော့မရဘူးသူကလွန်မြောက်ခြင်းတဲ့အတွက်ကြောင့်သူ့ကိုပဲပြန်ပြီးတော့စင်ကျင်သုံးတတ်နေရတယ်ဆိုတဲ့ပရိသင်္ခါဉာဏ်အဲဒီပရိသင်္ခါဉာဏ်ကနေပြီးတော့နောက်ဆုံးသင်္ခါရုပ္ပကဉာဏ်ရောက်သင်္ခါရုပ္ပကဉာဏ်မှာတော့သူယုံနာဓမ္မသင်္ခါရတရားတွေအပေါ်မှာဒါစိတ်ကအလဲအလတ်အညီထားနိုင်ဆိုရင်ကောင်းကြပါချထားနိုင် အဲသင်္ခါရုပ္ပကဉာဏ်ကနေတဆင်းတက်ပြီးတော့အနုလောမဉာဏ်ပြီးတဲ့အခါဒီအနုလောမဉာဏ်တိုင်အောင်ပေါ့ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကိုတော့ပြိပဒဉာဏ်တတနာဝိတ္တုဒီဒီလိုမျိုးဒါနားလည်ရမှာဖြစ်ပြီးတော့ထိုတပိုင်းဝိပဿနာဉာဏ်တွေကအဆုံးမှာမဉဏ်ဘုံဉဏ်ပေါ်လာမယ်ပြစ္ဆောကဏဉာဏ်တွေရမယ်ဒုဉာဏ်တွေကတော့ဒါဉာဏတတနာဝိတ္တုတွေထဲမှာအကျုံးဝင်နေတနည်းအားဖြင့်နိဗ္ဗာန်ကဉာဏ်ရင်းနဲ့စင်ကြယ်ခြင်းတို့ဒုမဉဏ်ဘုံဉဏ်တွေကဒါနိဗ္ဗာန်ကိုဒါ မျက်မှောက်ပြုပြီးတော့အာယုံယူနိုင်အဲဒီဉာဏတဒနာဝိတုဒ္ဓိဆိုတဲ့ဝိတုဒ္ဓိခုနပါတဲ့ခုနခုမြောက်ဖြစ်တဲ့ဉာဏတဒနာဝိတုဒ္ဓိနဲ့ပြည့်စုံရည်ရဲ့အတွက်ယောဂီသူပေါင်းတယောက်ဒီဒါဝိတုဒ္ဓိခုနပါကိုအစဉ်အတိုင်းကျင့်သွားရဖြစ်တယ်။တော့ယနေ့ဦးဇင်းတို့ဒီအပိုင်းကိုခေါ်လာတာပေါ့။ဒါတိရဝိတ္တုဒီပိုင်းနဲ့ပြောခဲ့ဟောခဲ့ပြီးကြပြီ။နိုင်ပြကြ။ပြီးတဲ့အခါစေတဝိတ္တုဒီပိုင်းမှာလည်းသမထကမ္မဋ္ဌာန်းတွေကိုသမထကမ္မဋ္ဌာန်း40 စုံသလောက်ဦးဇင်းတို့ဒါငါးဘက်ရှိပါပေါက်တည်ထိုင်အောင်လို့ဒါဦးဇင်းတို့ဟောခဲ့ကြနားခဲ့ကြပြီးပြီဟောပြီးတဲ့အခါဒိဋ္ဌိဝိတုဒ္ဓိပါဒိဋ္ဌိဝိတုဒ္ဓိပိုင်းမှာယုတ်တရားတွေကိုဘဂုံဘဂံပဏိတာအပြင်သိသိရမယ်နန္တရားတွေကိုဘဂုံဘဂံပဏိတာအပြင်ပရမတ္ထသူဉာဏ်မြင်စသည်တိုင်သိသိရမယ်ဆိုတဲ့အပိုင်းနဲ့ဦးဇင်းဟောခဲ့တယ်နာမရူပပြိစိတာဉာဏ်ပါဟောပြီးတဲ့အခါအခုဦးဇင်းတို့ပြီးခဲ့တဲ့ဘက်တွေကဟောလက်စားဖြစ်တဲ့ခင်္ခာဥဒနာဝိတုဒ္ဓိဆိုတဲ့ပစ္စယပရိကဉာဏ်ပိုင်းပေါ့ ကြောင်းကျိုးဆွေးနွေးမှုပြိတ္တသမုပ္ပါဒါကိုလည်းဟုတ်ခဲ့ပြီဟုတ်ခဲ့ပြီးတဲ့အခါကျတော့ဦးဇင်းတို့ဒီမှာဦးဇင်းတို့ဘာကြံခဲ့တယ်တနည်းအားဖြင့်ထားခဲ့တဲ့ဒါရှုွက်တစ်ခုကတော့ဦးဇင်းတို့လက္ခဏာတတပစ္စုပ္ပတ္ထံပဋ္ဌံဆိုပြီးရှုွက်တစ်ခုအဲလက္ခဏာတတပစ္စုပ္ပတ္ထံပဋ္ဌံကဘယ်နေမှာအကျုံးဝင်နေဆိုရင်တော့ဦးဇင်းတို့ဉာဏ်ဉာဏ်ရပြောရင်တော့နာမရူပပစ္စိတာဉာဏ်အကျုံးဝင်ဒါပေမဲ့ဘာဖြစ်လို့အဲ့တုန်းကတော့မဟုတ်ခဲ့တယ်လို့မေးရင် အဲလက္ခဏာရတပြည့်စုံပတ္တံပရဒံဆိုတဲ့အပိုင်းမှာလက္ခဏာဆိုတဲ့ဒါယုတ်တရားတနည်းအားဖြင့်နန္တရားဆိုတဲ့ပရမတ္ထသတ္တတွေလက္ခဏာဓာတဆိုတဲ့လုပ်ငန်းကိစ္စပြည့်စုံပတ္တံဆိုတဲ့ဒါဉာဏ်အရှိရှိထင်ရှားမှုနောက်ဗရဒံဆိုတဲ့အကြောင်းပေါ့နေစွာသောအကြောင်းအဲ့ဗရဒံဆိုတဲ့နေစွာသောအကြောင်းကပြုတ်ပြုတ်နေရာတွေမှာဦးဇင်းတို့ပြည့်စုံပတ္တံပိုင်းမှာပဲဖြစ်ဖြစ်ဗရဒံပိုင်းမှာပဲဖြစ်ဖြစ်အဲဒါကလေးမှာနေစွာသောအကြောင်းဒီ ဒီအနိကဆုံးအကြောင်းတရားကိုယူရတဲ့အခါပရိသတ်သမုပ္ပါယူဘက်ကိုနားလည်မလာဒီကလေးမှာခက်ခဲတဲ့နောက်တစ်ခုကတချို့တချို့အကြောင်းရလေဒီအတိတ်အကြောင်းတရားတွေနဲ့ဆက်ဆက်နေတာရှိအဲ့ဒီအတွက်ကြောင့်ဒါကပြည့်ပြပရိကဉာဏ်ပိုင်းပြီးကမှတကယ်တော့တွဲသွားတာပေါ့တွဲသွားလိုက်ပြည့်ပြပရိကဉာဏ်ပိုင်းပြီးမှဒီလက္ခဏာကြီးသုတ်ကကိုချူနေပို့ပြီးတော့နားလည်သဘောပေါက်လွယ်တဲ့သဘောရှိအဲတို့တော့ကြောင့်ဦးဇင်းတို့ဒီပြည့်ပြပရိကဉာဏ်ပိုင်းအပီးလေးမှာ နာမရူပပရိသေရဉာဏ်ထဲမှာအကျုံးဝင်သောဒီလက္ခဏာတတပြစ္ဆုပတ္တံပဋ္ဌာန်ဆိုတဲ့ရှုွက်ကိုကျွန်တော်ကဟောကြားနာကြားကြရအောင်။တော့ဒီနေရာမှာတို့တက္ကကြီးတွေတက္ကမကြီးတွေဒါဒီနာမရူပပရိသေရဉာဏ်နဲ့ပြစ္ဆယပရိကဉာဏ်ဒီညာတပရိညာဘဲမှာအကျုံးဝင်နေဆိုတာကိုဒါမေ့လို့မရ။ညာတပရိညာဆိုတာကဒါဥစဉ်တို့တည်တည်တည်ထိုက်တဲ့ တရားတွေဝိပဿနာမရှိဘွားမသုံးတတ်ခင်မှာသိတင်တည်တတ်တဲ့တရားတွေကိုဒါသိအပ်တဲ့တရားတွေကိုဒါဒီညာတပညာတွေထည့်ထားအဲ့တော့ဆိုလိုရင်းပြောချင်တာကဝိပဿနာရှိဘွားသုံးတတ်တော့မယ်ဆိုတဲ့သူတော်ကောင်းတယောက်နာမရူပပိဋိဒဉာဏ်ရယုတ်တရားဉာဏ်တရားတွေတည်ပြီးဖြစ်တယ်ပညာပိဋကဉာဏ်ရအကြောင်းတရားတို့ယုံနာဓမ္မသင်္ခါရတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရား ဒါကိုသိပြီးဖြစ်ရမယ်လို့ဘယ်လိုတော့တို့တက္ကကြီးတွေအထုံးကြီးတွေကဒါနားလေသဘောပေါက်ပြီးတော့လက်ခံထားရဖြစ်တယ်။တော့ဦးဇင်းတို့ဒီညမှာဟိုးရှိတုန်းကဟောထားတဲ့ဒီညာတပရိညာမှာအကျုံးဝင်တဲ့ဒီပထမအပရိဇာနနာတုတ်တန်ဆိုတဲ့ဒီတုတ်တန်လေးကိုနည်းနည်းလေးပြန်ပြီးတော့စပြီးတော့ပြန်ပြီးတော့နာကြရအောင် အဲ့တော့ဘုရားရှင်ဒီဒီပထမအပရိသနာသုတ်တံဘယ်ပုံဘယ်ပန်းဗဏိလအဖြစ်ဟောထားတယ်လေဆိုတဲ့အခါကျတော့ဒါဗံဘေကဝေအနာပိဇာနံအပိဇာနံအဝိဒါဇယံအပဇဟံအဘဘောဒုက္ခခယာယဘေကဝေသန္တရာဘေကိုရှု တွေ့လျက်ရှိကြကုန်သောจิตจิตမိတို့ဒါဗံလုံးစုံသော ခန္ဓာ၅ပါးယုံ nant တရားကို အနာဘိဇာနံအနာဘိဇာနံတော့ညာတပရိညာပြီတို့တင်၍မတိခဲ့တော့အပရိဇာနံအပရိဇာနံတော့တိတရပရိညာပညာဖြင့်ပိုင်းခြား၍မတိခဲ့တော့အဝိရာဇယံအပဇံဒုက္ခနာ၅ပါးယုံနံတရားတို့အပေါ်၌တွေ့တာမမောနေတဲ့တဏှာတရားကို ပဟာနာပရိညာပညာဖြင့်ကင်မြယုတ်သိမ့်ချုပ်ငြင်းအောင်မကျင့်နိုင်ခဲ့သောမပယ်စွန့်နိုင်ခဲ့သောဒုဒကယဒုက္ခကရယသန္တရာဟောစိယံဒုက္ခဤကုံဆုံးခြင်းငါဝါသန္တရာဟောစိယံဒုက္ခဤကုံဆုံးရာနိဗ္ဗာန်သို့ရောက်ခြင်းငါအဘဘောမထိုက်တံပါဘီဟောဒါကပထမအပရိသနာတုတ်တံရဲ့ဒါဘုရား အပိဗြဟ္မအပိဒနာသုတ်တမှာဘုရားရှင်ဩကြားတဲ့မူရင်းပေါ့ပြီးတဲ့အခါကျဘုရားရှင်ဒီတစ်ဘက်ကပြန်ပြီးတော့ဟိုစန့်ကျင်ဘက်အနေနဲ့ဘလို့ပြန်ဟောတော့ဒါပင်ဇာခောဘိကဝေအပိဇာနံပရိဇာနံဝိဒတယံပဇဟံဘဘောဒုက္ခခရာယဘိကဝေသန္တနာဘေးကိုရှုသွေးလျက်ရှိကြကုန်သောจิตจิตမိတို့တပံလုံးစုံသောခန္ဓာ၅ပါးယုံ nant တရားကို အဘိဇာနံဘိဒါနံတော်ညာတပရိညာပညာဖြင့်ဒုတွင်တိကက်တော်ပရိဇာနံပရိဒါနံတော်တိရဏပရိညာပညာဖြင့်ပန်းချ၍တိကက်တော်ဝိဓာဇယံပဇဟံထိုခန္ဓာ၅ပါးယုံနံတရားတို့အပေါ်၌တွေ့တာမမောနေတဲ့တဏတရားကို ဘာနာပရိညာပညာဖြင့်ကင်မြယုတ်သိမ့်ခြုံငင်းအောင်จิตနိုင်ခဲ့တော်ပယ်စွန့်နိုင်ခဲ့တော်ဒုက္ခခရာယတန္တရာဝဆင်းရဲဒုက္ခဤကုံဆုံးခြင်းမှာဝါတန္တရာဝဆင်းရဲဒုက္ခဤကုံဆုံးရာနိဗ္ဗာန်သို့ရောက်ခြင်းငှာသဘောထိုက်တန်တိတာလျင်ဒီဣတိသောတေတေတိကရုဏာရှိတာမေတ္တာအခြင်း ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာအဲ့ဒီဒေသနာတော်လေးတွေကတော့ဦးဇင်းတို့ကို့တကတိဒီကမြေတခါတဲ့ပါဠိကောနေတရားကောတနည်းအားဖြင့်အတိတ်ပဲကောလေးကိုဒါလည်းစောင့်ထားနိုင်ပို့ပြီးတော့တော့မှာပဲကောင်းသေးစောင့်တော့စောင့်ထားတဲ့ ဘာပြောလို့ဆိုတော့ဒီမှာအလုံးစုံသောယုံ nant ဓမ္မခန္ဓာ၅ပါးယုံ nant တရားတွေကိုတဲ့အနာပိဇာဏနာပိဇာဏတော်ညာတပရိညာပညာဖြင့်ထိုးထွင်း၍မတိခဲ့တော့အခုဦးဇင်းတို့ပြောနေတဲ့ဒီဒိဋ္ဌိဝိတုဒ္ဓိနဲ့ကင်္ခာဝိတ္တနာဝိတုဒ္ဓိဒီဘယ်ထဲမှာပါလဲဆိုတော့ညာတပရိညာထဲမှာပါတယ်ဘယ်ထဲမှာပါညာတပရိညာထဲမှာပါပါတယ်ဗျာ အဲညာဏပရိညာထဲမှာပါတဲ့အတွက်ကြောင့်ထိုယုံနဲ့ဓမ္မသင်္ခါရတွေကိုညာဏပရိညာဖြင့်ထိုးထွင်း၍မတိခဲ့ဘူးဆိုရင်တနည်းအားဖြင့်ဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ကာဝုဒနာဝိသုဒ္ဓိနဲ့မပြည့်စုံဘူးဆိုရင်လို့တလို့ပြောလို့ရတာပေါ့အဲ့လိုမပြည့်စုံဘူးဆိုလို့ရှိရင်ဘာဖြစ်မလို့ဒုက္ခခရယသန္တရာဟောဆင်းရဲဒုက္ခဤကုံဆုံးခြင်းကတနည်းအားဖြင့်သန္တရာဟောဆင်းရဲဒုက္ခဤကုံဆုံးရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ခြင်းကဒါမထိုက်တန်ဘူး အဲ့တော့ဒကာကြီးဒကာမကြီးယုံနံဓမ္မသင်္ကာရတရားတွေကိုဒကာတဲ့ပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ညာတပရိညာကံမှာထွဲ့ကွဲကွဲပြားပြားနဲ့တခါတဲ့တိမထားတဲ့သူတော်ကောင်းတယောက်အတွက်နိဗ္ဗာန်ရခြင်းမှာဒါထိုက်တန်လားမထိုက်တန်ဘူးလားဆိုတော့မထိုက်တန်ပါဘူးခင်ဗျာမထိုက်တန်ဘူး ဒါကြောင့်မလို့နိဗ္ဗာန်ကိုလိုချင်တဲ့တနည်းအားဖြင့်သန္တရာကိုဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းနေဆိုတဲ့သူတော်ကောင်းတိုင်းသူတော်ကောင်းတိုင်းဒီဒီဘုရားရှင်ရဲ့အစုံမဒေသနာတော်လေးတွေဥထိပ်ရွယ်ပန်းစင်ထားဖို့မလိုဘူးလားလိုအပ်ပါတယ်ဗျာလိုအပ်တယ်ဟောတစ်ဖက်ကလည်းကြည့်ပေါ့ဒါပင်သာကောဘိကဝေပိဇာနံပရိဇာနံဝိရဇေယံပဇာဟံဒုက္ခခရာယပဘောဒုက္ခခရာယဟောဒီမှာကျတော့ပြန်ပြောတယ်အကယ်၍တဲ့ယောဂီသူတော်ကောင်းတယောက်ဟာ အဘိဓာဏံဘိဓာဏံတော်ညာတပရိညာပညာဖြင့်ဘုဒ္ဓရဲ့တိခဲ့တော်အလုံးစုံယုံနာဓမ္မသင်္ခါရတွေကိုညာတပရိညာအခုပြောတဲ့ဒီဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ခာဝုဒနာဝိသုဒ္ဓိမှာအကျုံးဝင်တဲ့အတိုင်းယုံနာဓမ္မသင်္ခါရတရားတွေကိုတကားတဲ့ပရမတ္တဉာဏ်မြင်စိုက်တည်တိုင်အောင်ဒါကဏ္ဍတွေကိုကျိုးခွဲပြီးတော့ယုတ်တုံးယုတ်ခဲနံလုံးနံခဲနံခဲ ဖြိုခွဲဖောက်ထွင်းဝိပဿနာဉာဏ်အလင်းပြောင်ခြင်းမိမိတို့ကဝိပဿနာဉာဏ်ဖြင့်ကွယ်ကွယ်ပြပြသိခဲ့မယ်ဆိုရင်တော့တဲ့ထိုပုဂ္ဂိုလ်ဒီအဲ့ဒါဒုက္ခခရာယသန္တရာဝဇင်းရဲ့ဒုက္ခတို့ဤကုံဆုံးရနည်းအားဖြင့်သန္တရာဝဇင်းရဲ့ဒုက္ခတို့ဤကုံဆုံးခြင်းမှာကုံဆုံးရနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းမှာထိုက်တန်လေညာတပရိညာနဲ့ပြည့်စုံရင်တော့ဒုသူတော်ကောင်းတယောက်ဒီ သန္တနာကိုဆင်းရဲဒုက္ခကလွတ်မြောက်ဖို့ရမထိုက်တန်ဘူးလားထိုက်တန်လားဆိုတော့ထိုက်တန်ပါတယ်ဖေဟာထိုက်တန်လေအဲဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းနေဆိုရင်ညာတပရိညာခံကိုဦးဇင်းကလေးလေးနက်နက်နဲ့ဒါဟိုငားလေသဘောပေါက်ခဲ့တာဖြစ်တယ်။ကောင်းပြီအဲ့တော့ဦးဇင်းတို့ခုနပြောတယ်ပေါ့ညာတပရိညာခံမှာတည်တင်တိတိုက်တယ်ဒါယုံနာဓမ္မသင်္ခါရအဲ့တော့ယုံနာဓမ္မသင်္ခါရတွေဆိုတဲ့အပိုင်းမှာဦးဇင်းတို့ဒီနေရာမှာ ခုနကဏတွေနဲ့ပြန်ပြီးတော့ပြောရင်တော့ပို့ပြီးတော့နားလေကဏတွေနဲ့ပြန်ပြီးတော့ပြောရင်နားလေတယ်ဆိုတဲ့အခါကျဒုတိယရေဒီကမကြီးဟိုမာပတိတတိပဌာနာသုံးပါအာဦးဇင်းတို့ဟိုဓကမထံဒါရှုွက်ဒီဒကာကြီးဒကာမကြီးနာခဲ့ဘူးလေအဲ့မှာဦးဇင်းတို့ဒီဓကမထံရှုွက်ပိုင်းနဲ့ပတ်သက်ပြီးတဲ့အခါကျတော့ဦးဇင်းတို့ဘာတွေဒီအပိုင်းမှာဒကာကြီးဒကာမကြီးဒီနိုင်ခဲ့ဘူးလေဆိုတဲ့အခါကျတော့ အဲ့မှာဦးဇင်းတို့ဒီကဏပေါ့နော်ကဏသုံးပါအဲ့တော့ဒီဦးဇင်းတို့ဒီမှာယုတ်တုံးယုတ်ခဲနံတုံးနံခဲဖြိုခွဲဖောက်တွင်ဝိပဿနာဉာဏ်လင်းခြင်းဆိုတဲ့အပိုင်းမှာဒီကဏဆိုတဲ့အပိုင်းအဲ့တော့ကဏဝိနေဘောဂန္တိတန်တတိသမုပကိစ္စကဏနံဝိနေဘောဇနံဝိဝေစနံအဲ့တော့ယုတ်တရားမှာကြတော့ဦးဇင်းတို့ဟုတ်ရှိကပြောခဲ့ဘူးလေ ဒီနာမရူပမသိစေတာဉာဏ်ပိုင်းမှာဦးဇင်းတို့ပြောခဲ့တာကဏ္ဍ၃မျိုးရှိတယ်ကဏ္ဍဘယ်နှမျိုးရှိကဏ္ဍ၃မျိုးရှိပါတယ်ဗျာကဏ္ဍ၃မျိုးရှိတယ်။အော်ရနံကမနံတရားတွေမှာကျတော့ကဏ္ဍ၄မျိုးရှိတယ်ပေါ့နော်။အဲ့တော့ဒီယုတ်တရားကိုဦးဇင်းတို့စပြီးပြောကြမှာဆိုကဏ္ဍ၃မျိုး။အဲ့ကဏ္ဍ၃မျိုးကဘာတွေလဲလို့မေးတော့တန်တတိကဏ္ဍသမုဟကဏ္ဍကိစ္စကဏဆိုပြီးတော့ခဏဘယ်နှမျိုးရှိခဏ3မျိုးရှိပါတယ်ဖေ။ခဏ3မျိုးရှိ အဲ့ခဏသုံးမျိုးမှာတန်တတိခဏဆိုတာအစဉ်အတန်းရုပ်အစဉ်အတန်းနာမ်အစဉ်အတန်းပေါ့နော်ဒါအစဉ်အတန်းနောက်တစ်ခါတန်တတိခဏပြီးတော့သမုဟခဏသမုဟခဏဆိုတော့အပေါင်းအစုယုတ်တရားတို့ကြီးအပေါင်းအစုနံတရားတို့ကြီးအပေါင်းအစုပြီးတော့ကိစ္စကဏ္ဍဆိုတာထိုယုတ်တရားနန္တရားတို့ကိုယ်ပိုင်လုပ်ငန်းကိစ္စ နောက်နန္တရားတွေမှာကျတော့တကူတိုးတာပေါ့ဒါကကဏသုံးပါးယုတ်တရားနန္တရားမှာကျအဲ့သုံးမျိုးတွေမကပဲနဲ့နောက်တကူတိုးတယ်ဘာလဲဆိုတော့အာရမဏကဏဘာကဏတဲ့တော့တကူတိုးပါတယ်ဗျာအာရမဏကဏပါဗျာအာရမဏကဏအာရမဏကဏဆိုတာကတော့နန္တရားတွေကအာယုံပေါ့နော်အဲ့ဒါကိုတော့အာရမဏကဏလို့အဲ့တော့ဒီအပိုင်းမှာယောဂီသူတော်ကောင်းတယောက်ကခုပြောခဲ့တဲ့ဒီခဏယုတ်တရားမှာခဏ၃မျိုးနန္တရားမှာခဏ၄မျိုး အဲ့ယုတ်တရားနန္တရားရှိတယ်အဲ့ယုတ်တရားနန္တရားတွေရဲ့ဘဏကိုမဖြိုခွဲနိုင်သမျှတော့ဒုဒကကြီးတက္ကမကြီးတွေပရမတ္ထကိုဉာဏ်အမြင်မဆိုင်သေးဘူးလို့ဒါလိုနားလည်ရဖြစ်တယ်နားလည်ရမှာဖြစ်တော့ဦးဇင်းတို့ဟိုးကဒီဒိဋ္ဌိဝိတ္တုဒီဘိုင်းမှာဦးဇင်းတို့ပြောခဲ့တယ်ဘာတွေပြောခဲ့တုံးဆိုတော့ယုတ်တရားနဲ့ပတ်သက်လို့တက္ကကြီးတွေတက္ကမကြီးနည်းနည်းလေးပြန်ပြီးတော့အာယုံကြည့်အာယုံကြည့်တဲ့အခါဘာပြောခဲ့တုံးဆိုတော့ဦးဇင်းတို့ယုတ်တရားတွေကို မစနစ်တကျပေါ့ယုတ်ကမ္မထံကိုယူပွားသုံးသက်ဓကမ္မထံနဲ့ညာယုတ်တရားတွေကိုယူပွားသုံးသက်တဲ့သူတော်ကောင်းတယောက်အဲ့လိုယူပွားသုံးသက်တဲ့သူတော်ကောင်းတယောက်ကဘာဖြစ်ပြီလို့ဒါကြလည်းဟဲ့ဒီမိမိခန္ဓာကိုယ်ကြီးကိုစားပြီးတော့ဒါတက်ကြီး၄ပါးပေါ့သဘောတရား၁၂မျိုးနဲ့ရှုရ။ဟောရှုတဲ့အခါကျဘာဖြစ်တော့စစားရင်ရှုတော့ဒါကြရေးဒီကောင်မကြီးအဲ့တက်ကြီး၄ပါးသဘောတရား၁၂မျိုးဘယ်မှာရှုရအောင်ဆိုတော့ဟဲ့ဒီဦးဇင်းတို့ရဲ့ခန္ဓာကိုယ်ကြီးမှာရှုရတယ်ဘယ်မှာရှုရတော့တပည့်တော်တို့ရဲ့ခန္ဓာကိုယ်မှာရှုရပါတယ်ခင်ဗျာ။ မိမိတို့ရဲ့ခန္ဓာကိုယ်မှာရှိတဲ့အခါတခါလေခြေလက်ကောင်းခါတွေပျောက်ပလားဆိုတော့မပျောက်သေးဘူးเนาะအဲခြေလက်ကောင်းခါဒါလည်းအမျိုးသားပဲအမျိုးသမီးပဲဆိုတော့ဒါတွေဘာမှမပျောက်ဘူးအဲ့ဒီပုံမှာတင်ပြီးတော့ရှုပြရဓာတ်ကြီးလေးပါအဲ့လိုဓာတ်ကြီးလေးပါကိုတခါလေရှုလိုက်လို့ဘာဖြစ်သွားမလို့ဆိုတဲ့အခါကျတော့အဲ့မိမိခန္ဓာကိုယ်ကြီးမှာတခါလေရှုပွားလို့ဓာတ်ကြီးလေးပါသဘောတရားစနစ်မျိုးစနစ်တကျရှုလိုက်တဲ့အခါဘာဖြစ်သွားတော့ဆိုတော့အဲ့ဒီမှာခုနအစဉ်အတန်းပေါ့ ရုပ်အစဉ်တန်ကြီးပြောင်းပြီးတော့တခါလဲဘာသွားတွေ့လဲအဲရုပ်ကလတ်တွေကိုသွားပြီးတော့တွေ့ဘာကိုသွားတွေ့ရုပ်အစဉ်တန်ပြော့ပြီးတော့ရုပ်ကလတ်တွေတွေ့ရပါတယ်ဗျာကိုတခါကြီးတွေကမာကြီးတွေရေပုံရခုပေါ်မိမိတို့ခန္ဓာကိုယ်ကြည့်လို့ရှိရင်အခြေလက်ကောင်းကောင်းနေအစဉ်တန်ကအစဉ်အတန်းဆိုတဲ့တန်တတိခဏကပုံလာတာလက်ကိုလက်လိုပဲတွေ့တယ်အာယုတ်ကလအနေနဲ့မမြင်ဘူးအာကိုကိုကိုလို့ပဲတွေ့တယ် ယုတ်ကလအနေနဲ့မမြင်ဘူးခေါင်းကိုခေါင်းလိုပဲတွေ့တယ်ကိုယုတ်ကလအနေနဲ့မမြင်ဘူးအဲ့ဒါဘာလဲဆိုတော့ယုတ်ရဲ့အစဉ်အတန်းကြီးကပုံမှန်တာဒီတော့ပရမတ်ကိုဉာဏ်မြင်မဆိုင်ဘူးဒါတဏှတိကနာကပုံလွှမ်းတာပုံကိုယ်ထားဒါပေမဲ့ကိုဓကမဏကိုစနစ်တကျရှုလိုက်လို့တခါတဲ့ယုတ်ကလတွေပဲမြင်တယ်အဲ့ဒီမှာခြေလက်ကောင်းခါတွေပျောက်ပြီတခါတဲ့ပုဂ္ဂိုလ်တ attva ပျောက်သွားပြီဟောအဲ့ကကြတော့အဲ့ဒါဘာလဲဆိုတော့တန်တတိကဏကို ဖြိုနိုင်သွားပြီ ဘာကိုဖြိုးနိုင်သွားတန်တတိကနာကိုဖြိုးနိုင်သွားပါပြီဗျာတန်တတိကနာကိုဖြိုးနိုင်သွားတယ်ဒါပေမဲ့ဘာသွားကြံလို့ဆိုတော့ယုတ်ကလပ်ပဲမြင်နေတယ်ယုတ်ပရမတ္တတတ္တာတွေကိုမမြင်သေးဘူးယုတ်ကလပ်တွေအနေနဲ့အခုယုတ်အမုံမွားလေးတွေပေါ့လေပရမလာပရမနုမြူတဲ့ဒါစာပေါင်းများစွာသိငယ်တယ်လို့ယူဆရတဲ့အမုံမွားလေးတွေအနေနဲ့မျိုးမျိုးကသွားပြီးတော့တွေ့ဒါပေမဲ့အဲ့ ယုတ်ကလကလေးတွေယုတ်ကလကလေးတွေတိုင်းကိုဓာတ်မခွဲနိုင်သေးကြီးဟလားသူ့မှာရှိတဲ့အပေါင်းအစုလို့ခေါ်တဲ့တမူဟအစုအဖွဲ့တမူဟကိုမဖြိုနိုင်ဘူးအဲ့တော့တစင်းတက်ပြီးအဲယုတ်ကလတကူတကူအတွင်းမှာရှိတဲ့တကားတဲ့ပထဝီအာဘောဒေဇောဝါယောစသည်အပြင်ဒီလိုပရမတ္ထဓာတ်သားတွေကိုယူပွားသုံးတတ်ရအဲ့တော့ဒီပထဝီအာဘောဒေဇောဝါယောဆိုတဲ့ဒါဘုဒ္ဓယုတ်၄ပါးဥပကဝဏကဏ္ဍဓာတ်ဩဇာစရှိတဲ့ဥပါဒာယုတ် အဲ့တော့ဗုဒ္ဓယုတ်နဲ့ဥပါဒယုတ်ဆိုတော့သူကအရေးနဲ့ဒါဘိုလိုပဲတစ်ခုနဲ့တစ်ခုကိုခွဲခြားထားတာအဲ့ဒီသဘောပဲအဲ့တော့အဲ့ဒီယုတ်တရားအဲ့ယုတ်တရားတွေမှာသူကဲ့သို့သောယုတ်ပရမတ္ထဓာတ်သားတွေကိုယုတ်ကလတစ်ခုတစ်ခုအတွင်းမှာနားလည်အောင်ရှုရတယ်ရှုရတဲ့အခါကျမှဘာဖြစ်သွားတော့သောသောကယုတ်ကလလို့မြင်နေတဲ့သူတော်ကောင်းတယောက်ကဒီအပိုင်းမှာထပ်ပြီးတော့တခါတည်းအသေးစိတ်ပြီးယုတ်ကလတစ်ခုအတွင်းမှာရှိတဲ့ပဒဝိယဘောတိတော်ဝါယောဟနာကန္နာရတ္တဩဇာဆိုတဲ့နယ်သူရှင်မျိုး ဇေဝိတပိုင်း9မျိုးဒီလိုမျိုးလေးတွေဆက်ပြီးတော့တခါလေဇကုအကြည်သောတာကြီးစတဲ့တခါလေအကြည်တတစ်မျိုးတစ်မျိုးစီပါလို့ရှိရင်ဒါဇကုတတကကလဆိုတဲ့10မျိုး10မျိုးဒီလိုမျိုးယုတ်ပရမတ္ထဓာတ်သားတွေကိုသွားပြီးတွေ့အဲ့တော့ယုတ်ကလတကူအတွင်းမှာပရမတ္ထဓာတ်သားတွေကိုတွေ့တဲ့အခါမှာယုတ်ကလကလေးကိုမမြင်တော့ဘူးသောတော့ကယုတ်ကလတွေမိမိကအတိညာကယုတ်ကလပဲမြင်နေတာသူကပရမတ္ထအရှိဓာတ်သားတွေကိုမမြင်ဘူး ဟောအခုလန်းကြာကြတော့တကားတဲ့အဲ့ပရမတ္ထအရှိဓာတ်သားတွေကိုမိမိကသွားပြီးတွေ့တဲ့အခါကျတော့အဲ့မှာယုတ်ကလဆိုတာထက်ယုတ်ကလကိုကြော်ပြီးတော့သိပါတယ်အဲ့အတိဒီဒါဘာလဲဆိုတဲ့အခါကျတော့သမုဟကဏကိုဖြိုနိုင်သွားတာဘာကိုဖြိုနိုင်သွားတာသမုဟကဏကိုဖြိုနိုင်သွားတာပါဗျာအဲ့ဒီအချိန်မှာတကားတဲ့ကြည့်လိုက်လို့ရှိရင်ခုနယုတ်ကလအနေနဲ့မတွေ့တော့ပဲပရမတ္ထဓာတ်သားတက်တက်ပဲသဘောတရားမျှပဲသွားပြီးတော့တွေ့နေတယ်ဘယ်ယုတ်ကလကိုပဲကြည့်လိုက်ကြည့်လိုက်အဲ့ဒါမှ မာကျန်လေးပျော်ချောပေါ်တဲ့ကတခုခုတည်ဟူသောပထဝီဓာတ်နောက်ကယုစီဖွဲ့စည်းဆိုတဲ့အာဘောတစ်မျိုးမျိုးကိုသွားညံတဲ့ထင်မှာပေါ့အာဘောဓာတ်ပူအေးနှမျိုးတစ်မျိုးမျိုးကိုထင်ရှားနိုင်တယ်နှမျိုးလို့တော့လည်းထင်ရှားနိုင်တယ်တေသောဓာတ်ထောက်တွန်းဆိုတဲ့သဘောတရားနှမျိုးတော့လည်းထင်ရှားနိုင်တယ်တစ်မျိုးမျိုးတော့လည်းထင်ရှားနိုင်တယ်ဝါယောဓာတ်အဓိဓာတ်သဘောတရားပဲတွေ့နောက်တစ်ခါဝဏ္ဏဆိုတဲ့အယောင်လေးသွားတွေ့ကဏ္ဍဆိုတဲ့အနံလေးတွေ့ဝဏ္ဏကဏ္ဍရတ္တဆိုတဲ့ရဝိယဝတ္တိသော ဝါယောဟောနကဏ္ဍအရတ္တာဆိုတဲ့အရာသာလေးတစ်မျိုးသွားတွေ့နောက်တစ်ခါဩဇာဆိုတဲ့အစီအစီသဘောတရားလေးတစ်ခုသွားတွေ့အဲ့ရှင်မျိုးပဲသွားတွေ့အဲ့ခါကျတော့ဘာဖြူနိုင်ပြီလဲလို့မေးတဲ့အခါကျတော့တမောဟကဏကိုဖြူနိုင်ပြီဘာကိုဖြူနိုင်ပြီတမောဟကဟကိုဖြူနိုင်သွားပါပြီဗျာတမောဟကဏကိုဖြူနိုင်အဲတမောဟကဏကိုဖြူနိုင်လို့ကပထမတဉာဏ်မဆိုင်ပလားဆိုတော့ဒီကမဆိုင်သေးဘူးခုနကိစ္စကဏကိုဖြူရအောင်ပါဘာကိုဖြူရမှာ ကိစ္စကဏ္ဍကိုပြောရဥပါမည်ဖျားအဲကိစ္စကဏ္ဍကိုကြိုရေးကြတော့အခုပြောတဲ့ဒီလက္ခဏာတတပြစ္စုပ္ပတ္တပဋ္ဌာန်ဆိုတဲ့ရှုဘက်ကိုမရှုဘဲနဲ့တော့ဒါကိစ္စကဏ္ဍကိုကြိုနိုင်အဲ့တော့ဇူတိုရင်းကဦးဇင်းတို့ဒီပရမတ္တတန်သားတွေတွေမှာလည်းပဲသူတို့ရဲ့ကိုယ်ပိုင်ပေါ့အဲလုပ်ငန်းကိစ္စဆိုတာရှိသူတို့ရဲ့ကိုယ်ပိုင်လက္ခဏာကိုယ်ပိုင်လုပ်ငန်းကိစ္စဆိုတာရှိအဲအဲ့ဒါကိုဦးဇင်းတို့ကဆက်ပြီးတော့နားလည်အောင်ကြိုးစားရဖြစ်တယ် အဲဒီနေရာလေးမှာဦးဇင်းဒီလုပ်ငန်းကိစ္စနဲ့သူတို့ရဲ့ကိုယ်ပိုင်လက္ခဏာနဲ့ပတ်သက်လို့ဦးဇင်းဒီမှာလက္ခဏာနှစ်မျိုးပေါ့ခုရှိကတော့ပြောပြီးတယ်သို့တော့ဒီနေရာလေးမှာထပ်ပြီးတော့ဒါနားလည်ဦးဇင်းထင်လို့အဲ့တော့လက္ခဏာနှစ်မျိုးရှိတယ်ပရမတ္ထဓာတာတိုင်းဓာတာတိုင်းအဲ့ဒါကဘာလဲဆိုတော့တာမင်ညလက္ခဏာနဲ့သဘာဝလက္ခဏာဆိုပြီးလက္ခဏာနှစ်မျိုးရှိလက္ခဏာဘယ်နှမျိုးရှိလက္ခဏာနှစ်မျိုးရှိပါတယ်ဗျာ ဘာတွေလဲဆိုတော့တာမိညာလက္ခဏာနဲ့တဘာဝလက္ခဏာပါဗျာတဘာဝလက္ခဏာဆိုပြီးလက္ခဏာနှမျိုးရှိတယ်အဲ့တော့တာမိညာလက္ခဏာအရင်စပြောကြအောင်တာမိညာဆိုတာတော့အာလုံးနဲ့ဆက်ဆံနေတာတာမိညာပဲအာလုံးနဲ့ဆက်ဆံနေဆိုတာဘာပြောတာတော့သင်္ခါရတရားမှန်ရုပ်တရားပဲဖြစ်ဖြစ်နံတရားပဲဖြစ်ဖြစ်အဲယုတ်တရားနံတရားတွေအားလုံးနဲ့ဆက်ဆံနေတဲ့လက္ခဏာအဲ့ဒါကဘာလဲလို့ဆိုတဲ့အခါကျတော့ဦးဇင်းတို့ အနေစာဆိုတဲ့စောစောကပြောတဲ့ခန္ဓာမစက်တဲတဲတဲဖြစ်ပြီးတော့ပြည့်နေတဲ့အတွက်ကြောင့်မမြဲဘူးဆိုတဲ့အနေစာဒါယုတ်တရားမှာလည်းရှိနန္တရားမှာလည်းရှိဟောနောက်တကဖြစ်ချင်းပြည့်ချင်းတန်ကြပြည့်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတွေဟောဒုက္ခဆိုတဲ့လက္ခဏာတစ်ခုဒါလည်းပဲယုတ်တရားမှာလည်းရှိတယ်နန္တရားမှာလည်းရှိတယ်တနည်းအားဖြင့်သင်္ခါရတရားအလုံးနဲ့ဆက်ဆက်တယ်နောက်တက အခြေခဲခိုင်မှာနေတ္တာအပြင်တည်တတ်မနေဘူးအစိုးမရဘူးတည်တတ်နေတယ်နှစ်သာရအနေနဲ့တည်တတ်နေတာခိုင်ခိုင်မာမာမရှိဘူးအစိုးမရဘူးဆိုတဲ့အနတ္တလက္ခဏာအဲ့အနတ္တလက္ခဏာဒီလည်းပဲသင်္ခါရတရားအလုံးနဲ့ဆက်ဆက်ယုတ်တရားနဲ့လည်းဆက်ဆက်တယ်နံတရားနဲ့လည်းဆက်ဆက်တယ်တို့တွေကြောင့်ဒီလက္ခဏာ၃ပါးကိုနေစာဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုတော့တာမင်ညလက္ခဏာတဲ့ဘာလက္ခဏာ သာမညလက္ခဏာလို့ခေါ်ပါတယ်ဖေ။အဲ့သာမညလက္ခဏာကဦးဇင်းတို့ဟိုဝိပဿနာပိုင်းကမက္ကမက္ကဉာဏတတနာဝိတ္တုဒီပိုင်းရောက်တဲ့အခါမှာစပြီးတော့ဒီလက္ခဏာသုံးပါးကိုနဲ့ရှုပွားသုံးတတ်ရဒါကသာမညလက္ခဏာရုပ်တရားကိုပဲကြည်တတ်ကြည်တတ်နံတရားကိုပဲကြည်တတ်ကြည်တတ်ဒီမိမိဉာဏ်နဲ့ဟမ်းပြီးတော့စိုက်ကြည့်လိုက်တဲ့ယုတ်တရားတိုင်းနံတရားတိုင်းဒီဒီလက္ခဏာ၃မျိုးကမကျော်လွန်နိုင်တနည်းအားဖြင့်ဒီလက္ခဏာ၃မျိုးဒါဒီ ရုပ်တရားနံတရားဆိုတဲ့အသင်္ခါရတရားတွေအထင်ရှားရှိဒါကိုတမညာလက္ခဏာဒါပေမဲ့အဲ့ဒီတမညာလက္ခဏာပြီးနောက်တဲ့လက္ခဏာတစ်မျိုးတော့ရှိသေးတယ်ခုနသဘာဝလက္ခဏာကိုမသွားခင်အဲ့ဒါဘာလဲဆိုတော့ရုပ်ပနလက္ခဏာနဲ့နမနလက္ခဏာဆိုပြီးဒါမျိုးလေးတော့သုံးတာရှိတယ်ဒါကတော့ဥမာရုပ်ပနလက္ခဏာဆိုရုပ်အလုံးနဲ့ဆိုင်ရုပ်အလုံးဒီရုပ်ပနဖောက်ပြန်တတ်တယ်ဘာကြောင့်ဘာကြောင့်လဲခုနအပူအေးအဆရှိသည်ဖြစ်ပေါ့အကြောင်းတရားတွေကြောင့်မူရင်းအခြေအနေကနေပြီးတော့ပြောင်းလဲပြီးတော့ပေါက်ပြန်သွားတာ ဒါကိုရုပ်ပနလက္ခဏာဒါကတော့ယုံအလုံးနဲ့ဆက်ဆက်တာဘယ်ယုံမှာပဲဖြစ်ဖြစ်ဒီသဘောရှိဟောနန္တရားနေကြတော့နာမနာလက္ခဏာဟောသူကကြတော့အာယုံကိုညှို့တတ်တဲ့သဘောဒီစိတ်ပဲဖြစ်ဖြစ်သူအသိစိတ်နဲ့ရှင်မောရှင်မဲ့စိတ္တိတွေပဲဖြစ်ဖြစ်သတ္တိအယုံသို့မဟုတ်ကုသိုလ်စိတ်ပဲဖြစ်ဖြစ်အကုသိုလ်စိတ်ပဲဖြစ်ဖြစ်ဒီလိုမျိုးစိတ်တိုင်းစိတ်တိုင်းအာယုံကိုညှို့တတ်တဲ့သဘောနန္တရားတွေဒီအာယုံကိုညှို့တတ်တဲ့သဘောရှိအဲတို့တော့ကြောင့်သူတို့ကိုလည်းပဲဒါနန္တရားအလုံးရဲ့လက္ခဏာတိနာမနာ ယုတ်တရားအလုံးရဲ့လက္ခဏာဒီလောကနာလို့ပြောတယ်။သို့တော့ဒီနေရာမှာပြောချင်တာကအဲ့ကိုယ်ပိုင်လက္ခဏာကိုပြောချင်တာဒါကိုတော့သဘာဝလက္ခဏာပေါ့။ဒါတော့ဥစဉ်ဒါဂျာရက်ကရုပ်ပနာလက္ခဏာနဲ့နမနာလက္ခဏာကိုထည့်ပြီးညှက်ပြောလိုက်တာ။တကယ်ပြောချင်တာကတာမညလက္ခဏာနဲ့သဘာဝလက္ခဏာ။ဘာနဲ့ပါတာမညလက္ခဏာနဲ့တဘာဝလက္ခဏာပါဗျာတာမညလက္ခဏာနဲ့တဘာဝလက္ခဏာ အဲ့တော့တာမညလက္ခဏာကုဏနိစ္စဒုက္ခအနတ္တဒီယုတ်တရားအလုံးနန္တရားအလုံးဒီလိုသင်္ခါရတရားတွေနဲ့ဆက်ဆံတဲ့အတွက်ကြောင့်သူတို့ကိုတာမညလက္ခဏာဟောပြီးတဲ့အခါကျတော့သဘာဝလက္ခဏာသဘာဝလက္ခဏာကြတဲ့အခါကျတော့သူကအလုံးနဲ့ဆက်ဆံတာမဟုတ်ဘူးကိုယ်ပိုင်ပဲဥမာဆိုကြမှာဆိုယုတ်တရားမှာလည်းပဲပထဝီဆိုပထဝီဓာတ်ကသူ့ရဲ့ကိုယ်ပိုင်လက္ခဏာရှိအာဘောဆိုအာဘောဓာတ်ကသူ့ရဲ့ကိုယ်ပိုင်လက္ခဏာရှိထို့တူပဲစိတ်ဆိုလည်းအတိတ်ကအတိတ်ကကိုယ်ပိုင်လက္ခဏာအဲအတိတ်မှာဥမာဇောဆိုဇော တရားယုံဆိုတရားယုံပင်သရရာဝဇန်ဆိုပင်သရရာဝဇန်စကုဝိညာဉ်ဆိုစကုဝိညာဉ်စသတိတရားဖြင့်စေတိုင်းစေတိုင်းဒီပဲပဲသူ့ရဲ့ကိုယ်ပိုင်လက္ခဏာစေတသိက်တွေမှာလည်းတို့တူပဲဖတ်တာဝိညာဉ်တင်ညာမှာသူ့ရဲ့ဆိုင်ရာဆိုင်ရာကိုယ်ပိုင်လက္ခဏာတွေရှိတယ်ဒါတွေကိုတော့ဘာလို့ခေါ်လဲဆိုတော့တဘာဝလက္ခဏာဗါတဲ့တော့တဘာဝလက္ခဏာတို့ခေါ်ပါတယ်ခင်ဗျာကျွန်တော်အင်္ဂလိပ်လိုလေးဘာသာပြန်သုံးလိုက်နော် individual characteristic individual characteristic ပေါ့သူကတဦးချင်းကြီးနဲ့ဆိုင်တယ်ခုနတာမညာလက္ခဏာတော့ universe university universal characteristic ပေါ့နော်အဲ့ဒါအားလုံးနဲ့ဆိုင် universal ပဲဒါပေမဲ့ဒီမှာကျတော့သူက individual ဖြစ်သွားပြီတခုချင်းဒီတခုချင်းစီရဲ့ဒါ over လက္ခဏာအဲ့တော့ဦးဇင်းတို့တာရကတခုပေါ့ဥမာလေးဆောင်ပြကြမယ်ဦးဇင်းတို့ဒုတိကကြီးတေမကြီးကတရားနာနေတဲ့သူတော်ကောင်းတွေရှိတယ်တရားနာနေတဲ့သူတော်ကောင်းတွေမှာပေါ့ ကိုပိုင်ဦးဇင်းတို့အမည်လေးတွေမရှိဘူးလားကိုပိုင်အမည်တွေရှိပါတယ်ဗျာကိုပိုင်အမည်ရှိတယ်သို့တော့လူအားလုံးကိုကြည့်လို့ရှိရင်တော့ခဏပကုတ်နံပါတ်ကြကောင်းပေါက်တာအားလုံးကိုလူလို့ခေါ်လို့မရဘူးလားခေါ်လို့ရပါတယ်ဗျာဟောဒါကတော့တာမညပေါ့လူတွေပဲတရားနာနေတယ်ဒါတကကြီးတွေတကမာကြီးတွေတို့အောင်းဆုံးပြီးတော့ခြုံပြီးတော့ပြောလို့ရပါမယ်အဲတူချင်းတူချင်းစီမှာဒါကတော့ဒေါက်တာချိန်မြင့်ဒါကတော့ဒေါက်တာမင်းမင်းနိုင်စသည်အပြင် သူ့အမိနဲ့သူ့ရဲ့ကိုယ်ပိုင်သတ်မှတ်ချက်ကိုယ်ပိုင်လက္ခဏာတွေမရှိဘူးလားရှိပါတယ်ဗျာဩတကားလေးတကားကြီးဒေါက်တာမြင့်စိန်ဒေါက်တာစိန်မြင့်လို့ပြောလိုက်တာ ਨੇ ဘာဖြစ်ပြတော့သူ့ကိုသွားပြီးတော့မသိဘူးလားသိနိုင်ပါတယ်ဗျာသိနိုင်တယ်အာတကားကြီးဆိုတာဘယ်လိုပုံကန်းဆိုတကားလေးမျိုးလုံးထဲမှာပေါ်ပြီးတော့အသိဉာဏ်ကတကားလေးတန်းရောက်သွားတယ်အမိကိုသူ့ရဲ့ကိုယ်ပိုင်ကဟိုလက္ခဏာရှိနေတာပေါ့သူ့ကိုသိစေတာဒါကြောင့်လက္ခဏာဆိုတဲ့သဘောကတော့ ဒါမှတ်ကြောင်းပဲဥမာဆိုကြပါစို့မှတ်သားထားမှတ်လို့ရဥမာဒေါက်တာစိန်မြင့်လို့ပြောလိုက်တာ ਨੇ ဒေါက်တာစိန်မြင့်လို့မှတ်လောက်မှတ်ထားနိုင်တဲ့အခြေအနေတစ်ခုသူ့မှာရှိအဲဒေါက်တာမင်းမင်းနိုင်လို့ပြောတာ ਨੇ ဒေါက်တာမင်းမင်းနိုင်ဆိုတာလို့မှတ်လောက်တဲ့အခြေအနေတစ်ခုသူ့မှာကိုယ်ပိုင်ရှိမတူပေါ့ရောရှက်မသွားဘူးဒါကိုကိုယ်ပိုင်လက္ခဏာပေါ့အဲ့လိုပဲဦးဇင်းတို့ပရမတ္တဓာတ်သားတွေမှာလည်းပထဝီလို့ပြောလိုက်တာ ਨੇ အဲ့ဒီ ပထဝီဆိုတာဘာဒါတန်းပြီးတော့သိသွားအာဘောလို့ပြောလိုက်ကြတယ်အာဘောဆိုတာဘာတန်းပြီးတော့သိသွားတယ်ဒီသဘောမျိုးကိုပြောတာအဲ့ဒါကိုဒါသဘာဝလက္ခဏာဘာလက္ခဏာလဲတော့သဘာဝလက္ခဏာလို့ခေါ်ပါတယ်ဖေ။အဲ့လိုပရမတ္ထဒန္တာတွေကိုအဲ့လိုမျိုးကိုယ်ပိုင်သဘာဝလက္ခဏာနောက်ကခုနရတလို့ခေါ်တဲ့ကိစ္စပြစ္စုပ္ပတ္ထလို့ခေါ်တဲ့ဒါရှေရှုဉာဏ်အထင်လာတဲ့အကြောင်း နောက်တကဗဒ္ဒဌာန်လို့ခေါ်တဲ့နိစွာတဲ့အကြောင်းအဲ့ဒါတွေကိုတခုချင်းတခုချင်းတည်တည်ချာချာတည်ပြီဆိုတဲ့သူတော်ကောင်းကတော့ဘာဖြစ်လဲဆိုအဲ့ကြမှာအလားပရမတ္ထကိုဒါညံမြင်စိုက်ပြီတနည်းအားဖြင့်ကဏတွေကိုဖြိုခွဲနိုင်ပြီဘာကိုဖြိုခွဲနိုင်ပြီကဏကဏတွေကိုဖြိုခွဲနိုင်ပါပြီဗျာကဏတွေကိုဖြိုခွဲနိုင်ပြီအဲ့တော့ဦးဇင်းတို့ဒီနေရာမှာအဲ့တော့ဒီလက္ခဏာတတပစ္စုပ္ပတံပဋ္ဌာန်ဆိုတဲ့ဒီ၄မျိုးလေးကိုစပြီးပြောကြရအောင် အဲ့တော့ဦးဇင်းတို့ဒီလက္ခဏာနဲ့ပတ်သက်လို့ပေါ့စောစောက ပြောတဲ့ဒီတာမင်ညာလက္ခဏာတဘာဝလက္ခဏာမှာအခုဒီမှာရှုရမှာကတဘာဝလက္ခဏာဘာလက္ခဏာလဲတော့တဘာဝလက္ခဏာကို ရှုရမှာပါဗျာတဘာဝလက္ခဏာကိုရှုရမှာဖြစ်တယ်အဲ့တော့အဲ့တဘာဝလက္ခဏာကတော့ရေပုံရတော့ဦးဇင်းတို့ကနာမရူပပရိစ္ဆေဒဉာဏ်စပြီးတော့ရှုပွားသုံးသပ်ခဲ့တဲ့အချိန်မှာဒကာကြီးတွေဒကာမကြီးတွေ ဟိုပြန်ပြီးတော့နည်းနည်းလေးအာရုံယူကြည့်ရင်မှတ်မိလိမ့်မယ်။ဦးဇင်းတို့ဓကမရန်ကိုကျူလိုက်ပြီးခုနပြောတဲ့ယုတ်ကလတစ်ခုတစ်ခုမှာဓာတ်ခွဲပြီးပထဝီဆိုဦးဇင်းတို့ကခုနမာကျန်လေးပြောချောပေါ့ဆိုတဲ့ဒီ6မျိုးတမျိုးမျိုးတော့သွားပြီးသင်ကြားဓမ္မဓာတိပထဝီလို့မိမိကဘာဖြစ်မှာလို့ဆိုတော့ဆုံးဖြတ်ချက်ချနိုင်တာဘာလို့နိုင်တာပထဝီဆိုပြီးတော့ဆုံးဖြတ်ချက်ချနိုင်မှာပါဗျာဆုံးဖြတ်ချက်ချနိုင်အတို့လိုပဲအာဘောဆိုလို့ရှိရင်ဒါကလည်းမိမိကယုတ်ကလတစ်ခုတွင်မှနှမ်းကြည့်လိုက်လို့ရှိရင်ခုနအာဘောတက်က ခုနယူစီမှုသဘောတော်သဘောတော်၎င်း ဖွဲ့စည်းမှုသဘောတော်၎င်းတစ်ခုခုတော့ဉာဏ်နဲ့မှထင်ရှားလာမှာဩဒါသည်အာဘောဓာတ်လို့ဒီလိုဆုံးဖြတ်ချက်ချထို့တူပဲခုနပရဝီအာဘောပြီးတော့တေသောဆိုလည်းပဲမိမိကယုတ်ကလတစ်ခုအတွင်းမှာပရမတ္တကိုဉာဏ်အမြင်ဆိုင်အောင်ကြိုးစားနေတဲ့သူတော်ကောင်းတယောက်နေတယ်သူယုတ်ကလတစ်ခုအတွင်းမှာရှိတဲ့ပုံမှုအိမ်မှုတစ်ခုခုကိုတော့ဉာဏ်နဲ့ဒါထိုးထွင်းပြီးတော့သိမြင်ရတယ် အဲ့လိုသိမြင်တဲ့အခါဘူမှုတင်ရှားရင်လည်းဘူမှုအေးမှုတင်ရှားရင်လည်းအေးမှုတစ်ခုခုကိုမိမိကဉာဏ်နဲ့ဆုံးဖြတ်ချက်ချနိုင်တာ။ဩဒါဒီပါတဲ့တော့တေဇော။အော်နောက်တကဝါယောဆိုတဲ့ထုတ်တူပဲဒါလည်းထောက်မှုတွန်းမှုနှစ်ခုတစ်ခုခုပေါ့ထောက်ကံမှုတော့လည်းတင်ရှားမယ်တွန်းကံမှုတော့လည်းတင်ရှားမယ်အဲ့ထောက်ကံမှုတွန်းကံမှုတစ်ခုခုကိုဒါလည်းဉာဏ်နဲ့ညီပြီဆိုမှဒါဆုံးဖြတ်ချက်ချနိုင်တာ။ဩဒါဒီဝါယောတန်ဒီလိုမျိုးပေါ့။အဲ့တော့ပြောနေတာကအဲ့ယုံနံ ငွေကိုသိမ်းဆည်းတဲ့အပိုင်းမှာတွေကဦးဇင်းတို့ဒီလက္ခဏာကတော့ကိုယ်ပိုင်လက္ခဏာကြီးကတော့ဦးဇင်းတို့ပြောခဲ့ပြီးသားဒီလိုတော့လက္ခဏာရတပြစ္စုပတ္တံပရထံအနေနဲ့တော့ဖွဲ့မပြောခဲ့တာအသို့တော့လက္ခဏာလောက်ကတော့တည်ပြီးသားဖြစ်ကိုဒီမှာကတော့အဲ့လက္ခဏာတွေမကဘဲနဲ့ခုနပြောတဲ့ရတတို့ပြစ္စုပတ္တံတို့ပရထံတို့ပါပို့ပြပို့ပြီးတိကျရတာပေါ့ဒီကြမှာသူကဘာဖြစ်လဲဆိုတော့ဒီယုံနံလို့ခေါ်တဲ့နာမရူပပြိစိတာဉာဏ်ကိုဒါတစ်ဖက်ကန်းခတ်ပေါ့တစ်ဖက်ကန်းခတ်ဒါမိမိကသိမြင်ဖြစ်တယ် ပရမတ္ထကိုဉာဏ်မြင်စိုက်တည်တိုင်အောင်ဒါပြည့်ပြည့်စုံစုံသိပြီလို့ဒီလိုပြောတာသို့တော့ပြည့်ပြည့်စုံစုံဆိုတဲ့နေရာမှာတော့ဦးဇင်းတို့ဒီနေရာမှာဗာလိစကားထည့်ပြီးတော့ပြောခဲ့ဖို့လိုမလဲဆိုတဲ့အခါကျတော့တာဝကပါရမီဉာဏ်နဲ့ဓမ္မတံဝတိဓမ္မတံဗုဒ္ဓဘုရားရှင်တို့ဤဒါဉာဏ်အရာတော့သမတနာစာရကိလို့ခေါ်တာပေါ့ဒါကတော့ကြွယ်ရမှုရှိဘယ်လိုကြွယ်ရမှုရှိတယ်ဆိုတော့ခုနပြည့်ပြည့်စုံစုံသိရမယ်ဆိုပေမဲ့သူ့ရဲ့သဘာဝလက္ခဏာ တွေကိုတောင်ပြည့်ပြည့်စုံစုံသိရမယ်ပြောတာသို့တော့တာဝကပါရမီဉာဏ်အရာမှာတော့ဘာဖြစ်တုံဆိုတော့တို့ယုံနာနမသင်္ခါရတွေကိုတစိတ်တစိတဆိုလိုရင်းကယုံ28ပါးကိုတော့ကောင်းအောင်သိရမယ်သို့တော့ယုတ်တွေရှိသမျှအကုန်လုံးတော့လိုက်ပြီးတော့သိဖို့တော့မလိုဘူးတစိတ်တစိတသိလို့ရှိရင်တာဝကပါရမီဉာဏ်အရာမှာတော့လုံလောက်ဒါတမ္မာတမ္မောတိတမ္မာတမ္မုဒ္ဒလို့ခေါ်တဲ့တမ္မာတမ္မုဒ္ဒဘုရားရှင်တို့ရဲ့ဒါ ဓမ္မတဏ္ဍာစာရခေကတော့အဲ့လိုမဟုတ်စကြဝဠာဂရေတသိမ့်မှာရှိတဲ့ဒါယုတ်တရားနန္တရားတို့တကားတဲ့တလုံးစီတလုံးစီပရမနုညူတောက်တောင်မှပဲအကျွင့်အကြံမရှိအကုန်လုံးကိုဉာဏ်နဲ့စုပေါင်းသုံးတတ်ရဒါကတော့တမ္မာတမ္မောဒီဘုရားလောင်းတွေရဲ့တနည်းအားဖြင့်ဘုရားရှင်တို့ရဲ့တမ္မတဏ္ဍာစာရခေဖြစ်တယ်ဘုရားတို့တာဝကတွေမှာတော့အဲ့လောက်ကြီးမလိုဘူးသို့တော့ခုနပြောသောဒိဋ္ဌိတိတဆိုတဲ့နေရာမှာအမျိုးတော့စုံရတယ်အကုန်တော့မရှိနိုင်စကြဝဠာတစ်ခုလုံးတကားတဲ့ လောကလုံးကိုတော့ရှုစရာမလိုဘူးလို့ပြောတာသို့တော့အမျိုးတော့စုံအောင်ရှုရဗါလဲတော့အမျိုးတော့စုံအောင်ရှုရမှာပါဖေဟာဒကာကြီးတွေဒကမာကြီးတွေဒကာလည်းဗမာစကားလည်းအခက်သားနော်အမျိုးတော်ဆောင်အောင်ကျူရမယ်ဆိုဥပဒနာလက်ဝဒအရှင်များအမျိုးတွေပြန်စဉ်းစားနေရမလားလို့ဟမ်ဒီလိုလဲသွားပြီးတော့ချောတော်မတွေးနဲ့နော်ဟုတ်လားတင်ပါဗျာငါလေကြတော့လေတကအတွေ့ကချော်တန်တာနော်ဟိုတနေ့ကတကကြီးတွေပြောသလိုပဲဟို ရှင်းအောင်ပြောကမှပို့ပို့ပြီးတော့ပါလဲပို့ပို့ရှုပ်သွားပါတယ်ဗျာပို့ပို့ရှုပ်သွားတတ်တာရှိတယ်နော်အဲ့ဒါတခါလေးနဲ့ကိုတိသူတို့လေးပဲမှတ်ထားတာကောင်းပါတယ်ဒီဟုတ်လားပြပြစုံစုံပြပြစုံစုံတည်ရင်တခါကြီးတခါကြီးပို့ပို့ပြီးတော့ရှုပ်သွားတာမရှိဘူးလားရှိနိုင်ပါတယ်ဗျာတခါကြီးကတော့မိုတိမှာပဲခေတ်ကာလနဲ့ကိုယ့်အကူတော့အဲ့ဒါတခါကြီးကဒီလောက်တော့ဟိုကမဖြစ်ပါဘူးနော်ပို့ပြီးတော့တခါကြီးတွေကဒါ တထွားလောက်ပြရင်ဒီခါကြီးတက္ကမကြီးတလန်လောက်ပြည့်မြင်နေရပါတယ်နော်ကြိုးစားနေပါတယ်ခင်ဗျာအဲအဲ့ဒါဒါပေါ့အဲ့တော့ဒီလောက်ဆိုရင်သဘောပေါက်အဲ့တော့ပြောချင်တာကဒီနေရာမှာလည်းပဲထိုယုတ်တရားနံတရားတွေကိုဘုလိုပေါ့ပရမတ္ထကိုဉာဏ်မြင်ဆက်အောင်သိတယ်ဆိုတဲ့အပိုင်းမှာဒီလေးဘက်လေးလံကလှည့်ပြီးတော့သိရတယ်လေးဘက်လေးလံကလှည့်ပြီးတော့ကြည့်ရတဲ့အခါကျတော့အရာဝတ္ထုတစ်ခုပေါ့ဦးဇင်းတို့ဆိုကြပါစို့ အဲ၄တောင်းဒါရာဝတ္ထုလေးတစ်ခုပေါ့ပစ္စည်းလေးတစ်ခုရှိတယ်အဲတစ်ဖက်ကနေပြီးတော့လေးမျက်နှာရှိတဲ့ရာဝတ္ထုလေးတစ်ခုကိုတစ်ဖက်ကနေကြည့်ရင်တစ်ဖက်ကပဲမြင်မှာအဲတစ်ဖက်ကပဲမြင်တဲ့အခါမှာဒီအတိတ်ဒီပြည့်စုံသလားလို့မေးတော့တခါကြီးဒီကမှဒီဘယ်လိုဖြစ်မလဲမပြည့်စုံပါဘူးဖေဟာမပြည့်စုံပါအဲ့ဒီရာဝတ္ထုလေးမျက်နှာမျက်နှာလေးဘက်ရှိနေတယ်။မာတစ်တုံးလေးတစ်တုံးတော့လကောင်း။အဲ့လိုအရာဝတ္ထုတွေကိုမိမိကလေးဘက်လေးလံကလှည့်ပြီးတော့ကြည်နိုင်ခဲ့မယ်ဆိုရင်တော့ အဲ့ဒီပုံမှာမိမိရဲ့အတိဒီပို့ပြီးတော့ပြည့်ပြည့်စုံစုံနဲ့တန်တန်ရှင်းရှင်းသိတယ်လို့ပြောလို့မရဘူးလားပြောလို့ရနိုင်ပါတယ်ခင်ဗျာပြောလို့ရတယ်အဲ့လိုမဟုတ်ရင်တော့ခုနပြောသလိုတစ်ဖက်ပဲတည်ကိုကဒီတစ်ဖက်ကတည်တာတော့ဟိုဘက်တစ်ဖက်မှာပါရှိမှန်းမျက်နှာပြင်ကဘလို့ရှိမှန်းမသိအယောင်ကဘလို့ရှိမှန်းမသိဆိုတဲ့သဘောပေါ့နော်ဒါအတိမပြည့်စုံဘူးတလို့ခေါ်တယ်ဒါကြောင့်မို့လို့ဒီနာမရူပံပြိစေတာဉာဏ်ပိုင်းဒိဋ္ဌိဝိတ္တုဒီဘိုင်းမှာ ဒီယုံနာဓမ္မသင်္ခါရတွေကိုထိုကဲ့သို့တာလေးပဲလေးတန်းထည့်ပြီးရှုရတယ်အဲရှုရတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ခုလက္ခဏာကိုတခါကြီးသိပြီးတဲ့အခါကျတော့ဒီနေရာမှာသဘာဝလက္ခဏာကိုပြောတယ်နောက်တကရတ္တပေါ့ရတ္တဆိုတာဘာပြောတာလဲဆိုတော့ထိုယုတ်တရားနန္တရားတို့ဤမိမိအကျိုးကိုအစွဲပြု၍ကျေသူပြုတတ်သည့်အဖြစ်ကိုရတ္တဟောသည်ဒါကတော့တခါကြီးတက္ကမကြီးစာတဲ့အတိုင်းပြောတော့နည်းနည်းတော့နာကတဲ့မှာရှုပ်ကောင်းရှုပ်အဲ့တော့နောက်တစ်ခုထပ်ပြီးတော့ပြောမယ်ယေရတ္တတိတိပရမတ္ထ ဓာတာပရမတ္ထဓာတာတရားတို့ဤပြုဝယ်ကိစ္စဟူသောကိစ္စဓာတာအကြောင်းစုံညီ၍ဖြစ်ပေါ်ဟူသောတမ္ပတ္တိဓာတာဆိုပြီးနှမျိုးရှိတယ်အဲ့တော့ဓာတာမှာနှမျိုးရှိတယ်ပေါ့ကိစ္စဓာတာဆိုတဲ့ခုနပြုဝယ်သူတို့ရဲ့ကိုယ်ပိုင်လုပ်ငန်းကိစ္စတွေရှိကြလို့တကားတဲ့အကြောင်းတွေညီညွတ်ပြီးတော့ပြည့်စုံတဲ့အခါမှာဖြစ်ပေါ်လာတဲ့အကျိုးအနေနဲ့ဒါတမ္ပတ္တိဓာတာဆိုတာလည်းဒီလိုရှိတယ်ဒါကနှမျိုးပေါ့အော်နောက်တစ်ခုကတော့ ဘာလဲလို့မိတဲ့ခါအဲ့တော့ဦးဇင်းတို့ဒီညမှာဟိုကိစ္စနဲ့တံပတ္တိပေါ့နော်အကိစ္စဆိုတော့လုပ်ငန်းကိစ္စကိုပြောတယ်တံပတ္တိဆိုတာကတော့သူကအကြောင်းညီညွတ်တဲ့အခါမှာအကြောင်းတွေပြည့်စုံလာတဲ့အခါမျိုးအဲ့မှာညာထဲမှာထင်ထင်ရှားရှားသိတာဒါကိုတော့ဦးဇင်းတို့တံပတ္တိလာတာလို့ခေါ်တာပဲနောက်တစ်ခုကတော့ဦးဇင်းတို့ဘာလဲလို့မိတဲ့အခါကျတော့ပစ္စုပ္ပတ္ထနာပစ္စုပ္ပတ္ထနာမှာလည်းထို့တူပဲသူက ထိုတို့ယုတ်တရားနန္တရားဤပရမတ္ထအားဖြင့်ထင်ရှားသည်ဤအဖြစ်ကြောင့်ဟုတ်တိုင်းမှန်စွာဉာဏ်ဤကျက်စားရာအာယုံဤအဖြစ်ကိုပြစ္စုပ္ပတ္ထံလို့ခေါ်တယ်။ဒါလည်းဘာပြောတာလဲဆိုတော့ဒီဘာသာပြန်ကြက်ကြတော့နည်းနည်းလေးနားလည်ရခက်တော့နောက်တစ်ခုဦးဇင်းတို့အဲ့ပြစ္စုပ္ပတ္ထံဆိုတာဟိုနှစ်မျိုးပြန်ပြီးတော့ရှိတယ်။သူကလည်းဘာလဲဆိုတဲ့အခါကျတော့ဥပ္ပထာနာကာရပြစ္စုပ္ပတ္ထံနဲ့ဖလပြစ္စုပ္ပတ္ထံဆိုနှစ်မျိုးရှိ။အဲ့မှာဥပ္ပထာနာကာရပြစ္စုပ္ပတ္ထံဆိုတာဘာပြောလဲဆိုတော့ပရမတ္ထဓာတာ တရားတစ်ခုခုကိုရှုဆင်ခြင်သည့်အခါဉာဏ်ဖြင့်ယူထိုက်သည့်အဖြစ်ဖြင့်ယောဂဝါစတပုဂ္ဂိုလ်၏အတိဉာဏ်ဝယ်ထင်လာမြင်လာသောအချင်းအရာသည်တဲ့။ဘာပြောတာတော့ဘာပြောလို့ဆိုတို့တကကြီးတကမိုက်တွေပထဝီဓာတ်ဆိုပြီးမိမိကအာယုံယူလိုက်။ပထဝီဓာတ်လို့အာယုံယူရင်အဲ့ပထဝီဓာတ်ဆိုတာကိုဉာဏ်ထဲမှာထင်လာ။ဆိုကြမှာဆိုဦးဇင်းတို့ကကပြောသလိုပေါ့။တကကြီးတယောက်ယောက်ပဲတကတဲ့အမိတခုကိုဦးဇင်းတို့ကပြောလိုက်တယ်။ဥမာဒေါက်တာစိန်မြင့်လို့ပြောလိုက်လို့ရှိရင် တခါကြီးတခါမကြီးဩဒေါက်တာစင်မြင့်ဆိုတာဘလို့ဆိုပြီးညံထဲမှာတခါလေရုပ်လုံးကြွပြီးတော့မြင်မလာဘူးလားမြင်နိုင်ပါတယ်ခင်ဗျာမြင်လာတယ်အဲ့ဒီသဘောမျိုးပဲအခုဒီမှာလည်းပဲပထဝီဆိုပါလဲဆိုပထဝီဆိုရင်သူကသူ့ရဲ့ဟိုတဘာဝကိုပေါ့ညံထဲမှာထင်းလာဘလို့ထင်းလာတော့ပထဝီဆိုရင်တံပရိစ္ဆနာပစ္စုပတ္ထနာပထဝီဆိုတာခံထားတဲ့သဘောပဲအခန္ဓာကလေးပဲဗါလဲတော့ကျန်တဲ့ဒီ ဟိုဓာတ်ကြီး၄ပါးကိုသူကအောက်ကနေခန်းပေးတာတနည်းအားဖြင့်သူနဲ့ကလပ်တူယုတ်တရားတွေကိုအောက်ကနေခန်းပေးထားတဲ့သဘောတရားလို့ညံထဲမှာထင်ရှားလာတော့ပထဝီကိုပထမမိမိကလက္ခဏာကိုတော့သိပြီးပြီဒါပေမဲ့ညံထဲမှာဆင်ခြင်လိုက်တယ်ပထဝီဆိုတာဘာလဲကွာညံထဲမှာအေးအေးလေးစဉ်းစားလိုက်တယ်ဩပထဝီဆိုတာဒါအခြားအခြားသူနဲ့ဖြစ်ပေါ်ဖြစ်ပဲကလပ်တူယုတ်တရားတွေကိုခန်းပေးထားတဲ့သဘောတရားလေးပဲလို့ဒါနားလည်ရတာပေါ့။ဥပမာဆိုကြပါစို့ဦးဇင်းတို့အခုမြေကြီးရှိနေတဲ့အတွက်ကြောင့်မြေကြီးပေါ်မှာဦးဇင်းတို့ရက်တည်နေတာ။မြေကြီးက ပရဝေတိဟူသောမြေကြီးကဦးဇင်းတို့ကိုအောက်ကနေခံပေးမထားဘူးလားခံပေးထားပါတယ်ဗျာခံပေးထားတယ်အဲ့သဘောကိုပြောတာအဲ့လိုမျိုးပေါ့ညံကိုညံထဲမှာတခါတည်းရှေ့ရှုပြီးတော့ထင်းလာတဲ့သဘောနောက်တကဖလန့်ပစ္စုပတ္တံဖလန့်ပစ္စုပတ္တံဆိုတာဘာပြောလဲမိမိရဲ့အကြောင်းတရားကိုဆွဲပြီးထိုအကြောင်းတရားနဲ့တူတိအဖြစ်ဖြင့်တူတိအဖြစ်ဖြင့်အကြောင်းတရားတို့ရှေ့ရှုတည်နေတတ်သောသဘောတရားအာသူကက ဟိုဘက်မှာကြည့်မယ်ဆိုရင်ခုနကိစ္စဒတလို့ပြောခဲ့တဲ့သူကလုပ်ငန်းကိစ္စအဲ့လုပ်ငန်းကိစ္စကအကျိုးတရားသဘောပဲဒါကိုပြစ္စုပ္ပတညာနဲ့မှဒါလည်းပဲထင်တာဒါနှစ်မျိုးရှိတယ်ပေါ့ဟိုကုဒါကတော့ဦးဇင်းတို့ကလက္ခဏာလက္ခဏာပြစ္စုပ္ပတပဋ္ဌာန်အကြောင်းကိုပြောတဲ့အခါကျတော့ပြပြစုံပြောတာတကယ်ရှိတဲ့အခါမှာတော့နှစ်မျိုးလုံးထင်ရှားခြင်းမှာထင်ရှားမှာဥမာဥပဒနာကာရပြစ္စုပ္ပတထင်ရှားရင်ထင်ရှားမယ်ဖလပြစ္စုပ္ပတထင်ရှားရင်ထင်ရှားမယ်တချို့တချို့ပရမတ္တတာတွေကခုနဟိုနှစ်မျိုးလုံးမဟုတ်ဘူးတစ်မျိုးပဲထင်ရှားတာပေါ့ဥမာဥပဒနာကာရပြစ္စုပ္ပတထင်ရှားတဲ့အခါလည်းထင်ရှား အဲဖလားပြစ္စုပ္ပတံထင်ရှားတဲ့အခါလဲထင်ရှားပေါ့ဒီလိုပြောချင်တယ်နောက်တကဗဒ္ဒံဗဒ္ဒံဆိုတာကတော့ဒုဒပရမတ္တတ္တာဤပရမတ္တတ္တာကိုပြစ်ပေါ်စေတတ်တော်တဲ့ဒါဝေသော အကြောင်းတရားဤသောအကြောင်းတရားဟူ၍အကြောင်းတရားများစွာတို့တွင်ဤအနိကဆုံးသောအကြောင်းတရားကိုဗဒ္ဒံခေါ်တယ်အဲ့တော့အကြောင်းတရားတွေကတော့ယုတ်တရားတစ်ခုဖြစ်မယ်ဆိုရင်ခုပြောမယ့်အကြောင်းတရားကဦးဇင်းကနီးစွာတဲ့အကြောင်းတရားယူဒါပဲအကြောင်းတရားလားဆိုတော့မဟုတ်ဘူးတဲ့ ဟိုအကြောင်းတရားဆိုတော့နေတဲ့အကြောင်းလေးရှိတယ်အကျိုးဝေးတဲ့အကြောင်းလေးရှိတယ်။တရားပြင်ဦးဇင်းတို့ဟိုတုန်းကပြောခဲ့သလိုပဲအကြောင်းတရားတစ်ခုကအကျိုးတရားတစ်ခုကိုဖြစ်ပေါ်စေတာမျိုးတော့မဟုတ်ဘူး။အကြောင်းတရားများစွာပေါင်းစုံပြီးကမှဒါအကြောင်းတရားအကျိုးတရားအကျိုးတရားတွေအနေနဲ့ဖြစ်ပေါ်လာတာပေါ့။အဲ့တော့ဘယ်တရားကိုပဲဘယ်အကျိုးတရားကိုပဲကြည်နိုင်ကြည်တာသူအကျိုးတရားမှာအကြောင်းတရားဆိုတာတော့များစွာရှိနေမှာဖြစ်တယ်။အဲ့ဒီများစွာတဲ့ကအခုဒီနေရာမှာတော့နီးစွာသောအကြောင်းကိုယူတယ်။ဘာကိုယူတယ်။ ငြီးစွာသောအကြောင်းကိုသာယူရပါမှာဗျာ။ငြီးစွာသောအကြောင်းကိုသာယူရမယ်လို့ဒီလိုသဘောကျရ။ဒါကတော့ပြစ္ဆုတ်။ကဲအဲ့လိုမျိုးဒါဟိုပြစ္ဆုတ်ဟိုဗဒ္ဒံပေါ့လေဒါကတော့ဗဒ္ဒံပေါ့။အဲ့လိုမျိုးနဲ့ဦးဇင်းတော်ပရမတ္တတန်တာတွေကို၄ဘက်၄တန်ကနေတဲပြီးတော့ကြည့်။အဲ့ဒါကိုခုဘာကြောင့်ဒီပြစ္ဆယပရိကညာပြီးကမှပြောရတာလေ။ဟုတ်ဒိဋ္ဌိဝိတုဒ္ဓိဘိုင်းတွေကဘာလို့မပြောခဲ့တာလဲဆိုတော့အခုပြောခဲ့သလိုပဲဒီအကြောင်းတရားကိုကြည့်ဒီကကြီးခုနောက်ဆုံးဒီပဒ္ဒံပေါ့ နီးစွာသောအကြောင်းတရားဆိုတဲ့နေရာမှာတချို့တချို့အရာတွေကနီးစွာသောအကြောင်းတရားထင်ရှားဘူးမတင်ကြတဲ့အခါကျတော့လှမ်းပြီးတော့သူကကြည်ရကြည်ရတဲ့အခါကျတော့ဥမာတကလေးမှာအတိတ် အကြောင်းတရားတွေလည်းပါဟိုအတိတ်ကဝိဇာတနာဥပါဒံသင်္ခါရဆိုတဲ့ဒါမျိုးအကြောင်းတရားတွေလည်းသွားတော့ပြီးတော့ယူရတာမျိုးရှိတယ်ယူရတဲ့အခါကျပရိသတ်သမုပ္ပါရှုွက်ကိုရှုမထားရင်ဒီတချို့တချို့အကြောင်းတရားတွေဒီနားလည်ဖို့မခက်ဘူးလားနားလည်ဖို့ခက်နိုင်ပါတယ်ခင်ဗျာနားလည်ဖို့ခက်နိုင်တယ်ဒါကြောင့်မို့လို့ဦးဇင်းတို့တချို့တူတူပဋ္ဌာန်တချို့ဒီ ဖလားပြစုပဋ္ဌာန်လို့ဆိုလဲထိုးတူပဲအဲဒါကြောင့်မလို့အဲ့လိုသိဖို့ရန်ခက်ခဲတဲ့အတွက်ကြောင့်ပြစ္စယပရိကဉာဏ်ပြီးတဲ့အချိန်မှဒါကိုတွဲပြီးတော့ရှုလိုက်လို့ရှိရင်တော့ပို့ပြီးတော့သဘောပေါက်တယ်ဒါကြောင့်မို့လို့ခုဒီဘိုင်းမှာဦးဇင်းအဲ့လက္ခဏာတတ်တာပြစုပဋ္ဌာန်ပဋ္ဌာန်ကိုကဆက်ပြီးတော့လေ့လာဟောကြနာကြကြရအောင်ကဲကောင်းမြင်ရတော့ဒီလက္ခဏာတတ်တာပြစုပဋ္ဌာန်ပဋ္ဌာန်ကိုသိမှမြင်မှဒါဦးဇင်းတို့စောစောကပြောတဲ့ကဏရုပ်တရားမှာဆိုကဏ၃မျိုးတည်းကကိစ္စကဏပြုံမယ်နတ်တရားလည်းထို့တူပဲအဲဒီ လက္ခဏာလတ္တပြိတုပတ္တံပရဒ္ဒံကိုသိပါမှကိစ္စခဏပြိုမယ်ဆိုတရားကောနန္တရားကောအဲ့ကိစ္စခဏပြိုပါမှလည်းပဲဘာဖြစ်တယ်တော့သောသောကပြောတဲ့တပ္ပံပိကဝေနပိဇာနာအပိဇာနာအဝိဇာဇယအပ္ပဘောဒုက္ခခရယတပ္ပံပိကဝေပိဇာနာပရိဇာနံဝိရဇံပဇဟံဘဘောဒုက္ခခရယဆိုတဲ့ပထမအပိဇာနာတုတ်တံအယမိမိတို့ဒီယုံနံ တရားတွေကိုပရမတ္ထဉာဏ်မြင်စိုက်တည် တိုင်အောင်ညာတပညာနဲ့သိတယ်အဲ့လိုပြောလို့ရတယ်။ကဲကောင်းမြတ်တော်ဦးဇင်းတို့စပြီးတော့လေ့လာကြမယ်ဆိုတော့ဒီယုတ်တရားတွေကိုစပြီးတော့လေ့လာတာပေါ့။ယုတ်တရားတွေကိုစပြီးတော့လေ့လာတဲ့အခါကျတော့နံပါတ်၁ကဦးဇင်းတို့ယုတ်တရားတဲ့ပထဝီဓာတ်ဒါတဲ့တော့ပထမပထဝီဓာတ်ပါဗျာ။ပထဝီဓာတ်ပထဝီဓာတ်ကလက္ခဏာရတ္တာပြစ္စုပတ္တံတတ်ထံတွေကဘာလဲဆိုတော့ ကကလတ္တလက္ခဏာပထဝီဓာတုပရိဋ္ဌာနာရတသံပရိသနာပစ္စုပတ္ထနာအဝဒေတာဓာတုတ္တယပဋ္ဌာနာဆိုပြီးဒီလိုရှိတယ်။ဒါကတော့ဦးဇင်းတို့ဟိုကျေးဇူးတော်ရှင်ဘောက်ဆရာတော်ကဒီအပိုင်းလေးတွေကိုဟိုယောဂီတွေကိုရှုွက်သင်ပေးတဲ့အချိန်မှာလည်းပဲဆရာတော်ကပါဠိကိုအာသန်တဲ့ပုဂ္ဂိုလ်ဆိုရင်ပါဠိလိုပဲချက်ခိုင်းပါဠိလိုပဲရှင်းတယ်။စကားလုံးလေးလည်းကျင်းတယ်စကားလုံးလေးလည်းကျင်းတယ်နည်းနည်းပါဠိလေးကိုနားလည်တဲ့သူတော်ကောင်းဖြစ်ခဲ့နေတရားလေးကိုလည်းနည်းနည်းကတ်ကြည့်ပြီးပါဠိလိုတွေ တခါတည်းရှုသွားရင်တိတ်ကောင်းတယ်သူကလွယ်တယ်ပေါ့အဲ့တော့ကကလတလက္ခဏာပထဝီဓာတုပထဝီဓာတ်ကလက္ခဏာပြောပါဆိုကကလတလက္ခဏာပြီးတော့ပရိဌာဏရတသမရိဇဏပြစ္စုပဋ္ဌာနာအဝတိဒဓာတုတ္တယပဋ္ဌာနာဆိုတော့သူကညနေမှာတခါတည်းဟိုထင်သွားပါတယ်အဲသို့တော်နည်းနည်းပါဠိနဲ့စိမ့်နဲ့သူတော်ကောင်းကြီးဖြစ်ခဲ့ရင်တော့သူကဒီဗမာလိုကိုဟိုလေ့လာတယ်ဗမာလိုလေ့လာတဲ့အပိုင်းမှာတော့ ိုဘာသာပြန်တာတွေကတော့ဟိုများစွာလည်းရှိတာเนาะတချို့တချို့ဘာသာပြန်တွေကလည်းနည်းနည်းလေးရှည်ဟိုဟိုဒိဗေပေါ်ရင်အောင်ရေးရတဲ့အခါမှာစကလုံးအနေနဲ့ကြလည်းနည်းနည်းကြေတာပေါ့နော်စကလုံးအနေနဲ့သို့တော့ဘာပဲဖြစ်ဖြစ်မိမိကပါဠိနဲ့ဇိနဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့တို့အာလက္ခဏာရတ္တပိစုပတ္တံတတ္တံကိုပမာလိုစူးစမ်းပြီးတော့ဒါကြက်မှတ်ရမှာဖြစ်တယ်ကြက်မှတ်ပြီးမှလည်းဒါကြက်မှတ်လို့သိပြီဆိုမှရှုမှလည်းဒါကဟိုလိပ်ပတ်လေအောင်နားလည်မှာသဘောပေါက်မှာဖြစ်တယ် တော့ဒီမှာဦးဇင်းတို့ပေါ့ဆရာတော်ကလည်းဒီဦးဇင်းတို့ပြေးဆရာတော်ပြကြီးကဘာသာပြန်ပြီးဆရာတော်ကကိုးပြီးတော့တူဆုံးအကျဉ်းဆုံးဖြစ်အောင်ဆရာတော်လည်းဘာသာပြန်ထားတာအဲ့တော့နံပါတ်1ကဘာလဲဆိုတော့ကကလတ္တလက္ခဏာကကလတ္တလက္ခဏာကိုခတ်မာခြင်းသဘောတဲ့ဘာလဲတော့ခတ်မာခြင်းသဘောလို့ပြောပါတယ်ဗျာခတ်မာခြင်းသဘောတဲ့အဲ့တော့ပထဝီရဲ့သဘောကခတ်မာအဲ့သို့တော်လည်းပဲအချို့ဘာသာပြန်မှာ တောင့်မာမှုသဘောခိုင်မာမှုသဘောဒါလည်းပဲဒီလိုနားလည်လို့ရတယ် အဲ့တော့ဦးဇင်းတို့ဒီမှာတော့ခက်ချင်းချင်းနဲ့ပတ်မိအောင်ခက်မာမှုသဘောပါတယ်တော့ခက်မာမှုသဘောပါဗျာအဲ့တော့ပထဝီဓာတ်ရဲ့သဘောကခက်မာအဲ့တော့ဆိုလိုရင်းကဦးဇင်းတို့အရာဝတ္ထုတစ်ခုကိုဦးဇင်းတို့စမ်းကြည့်လိုက်တယ်သူကမာတယ်ပြော့တယ်ပေါ့နော်အဲအဲ့လားဒီသူကဘလောက်ပဲပြော့တယ်လေပြောပြီးတော့သူနဲ့ထိုက်တန်တယ်မာမှုလေးတော့ရှိတာနော်အဲအဲ့သဘောပဲအဲ့ဒါကိုဦးဇင်းတို့ကနားလည်အောင်ကြည့်ပြီးတော့ဟာကကလတ္တလက္ခဏာပထဝီဓာတုဆိုတဲ့အတိုင်း မာမူလေးကိုခက်မာမူလေးကိုမိမိတို့ကတွေးပြီဆိုလို့ရှိရင်ဒါကိုဗါလဲလို့မှတ်ပထဝီဓာတ်ဗါတဲ့တော့ပထဝီဓာတ်လို့မှားရပါမှာဗျာပထဝီဓာတ်လို့ဘယ်လိုမှားရမလဲတနည်းအားဖြင့်အဲ့ဒါဒီပထဝီရဲ့ကိုယ်ပိုင်လက္ခဏာပထဝီရဲ့ဗါတဲ့ပထဝီရဲ့ကိုယ်ပိုင်လက္ခဏာပါဗျာပထဝီဓာတ်ရဲ့ကိုယ်ပိုင်လက္ခဏာအဲ့တော့ခက်မာမှုသဘောခက်မာခြင်းသဘောဒီလိုနားလေရအောင်နောက်တစ်ခုဗါတဲ့တော့ပဋိဌာနာရတ္တာ ဟောပထဝီတက်ကလေးကိုကိုကကြည့်ရတယ်ပထမလက္ခဏာဘက်ကလှည့်ကြည့်လိုက်တဲ့အခါကျတော့ဖက်မာခြင်းသဘောလေးဖက်မာခြင်းသဘောလေးဒီလိုနားလဲအခုလုပ်ငန်းပိတ်ကိစ္စဘက်ကကြည့်တဲ့အခါကျဘာဖြစ်တယ်တော့ပရိဌာနာရတပရိဌာနာရတဆိုတာဘာပြောတော့မိမိမှာကျွင်းသောကလတုယုတ်တရားတို့ဤတီယာဖြစ်ခြင်းသဘောတီယာဖြစ်ခြင်းဒါကိစ္စအဲဆိုလို့ရင်ပြောချင်တာကဘာပြောတော့ခုနဦးဇင်းတို့ယုတ်ကလတစ်ခုအနေနဲ့ပရမတ္ထ နေထဲမှာပေါ့နော်ပရမတ္ထနယ်ကိုရှုနိုင်ရဲ့အတွက်ယောဂီကဒီဟိုဓလေးပါးကိုရှုပွားသုံးတိုင်းလိုက်တဲ့အခါမှာရုပ်ပြတ်တွေသွားတွေ့ဒါဒီပညာနယ်မှာအသေးဆုံးအဆင့်ကိုရောက်သွားပညာနယ်မှာဘာအဆင့်ရောက်သွားပညာနယ်မှာအသေးဆုံးရောက်သွားပါပြီဗျာပညာနယ်မှာအသေးဆုံးအဆင့်ကိုရောက်သွားအဲ့အသေးဆုံးအဆင့်ကိုရောက်သွားတဲ့အဲ့ဒီရုပ်ပြတ်ထဲမှာတော့ဦးဇင်းတို့အနည်းဆုံးရုပ်သဘောတရား၈မျိုးရှိတယ်ဘယ်နှမျိုးရှိ ရုပ်တရားသဘောတရား၈မျိုးရှိပါတယ်ဗျာအဲ၈မျိုးရှိတဲ့ထဲမှာဒီပထဝီပါတော့ဒီပထဝီကကြံတဲ့ရုပ်တရားတွေတရားအဖြစ်သူကသူ့သူ့ရဲ့လုပ်ငန်းကတရားပဲအဲ့တော့ဆိုလိုရင်းကခုနကြံတဲ့9မျိုးပေါ့အကလတ်တူရုပ်တရားဆိုတော့သူဒီရုပ်ကလတ်တစ်ခုအတွင်းမှာရှိနေတယ်ကြံတဲ့ရုပ်တရား9မျိုး9မျိုးရှိတယ်အဲ့9မျိုးကတရားဖြစ်နေတာဒါသူ့ရဲ့လုပ်ငန်းကိစ္စသူကတရားဖြစ်တယ်အဲဒါကြောင့်မလို့ဒါပဋိဌာနာရတ္တာ ။အော်နောက်တကပစ္စုပတ္တံဉာဏ်နဲ့မှဆင်ញင်လိုက်တယ်ပစ္စုပတ္တံဉာဏ်နဲ့ဆင်ញင်တာတံပရိစ္ဆနာပစ္စုပတ္တနာဒါသုံးခုမြောက်။ဘာပြောတာလဲတံပရိစ္ဆနာဆိုမိမိမှာကျွင်သောကလတ်တူယုတ်တရားတို့ကိုအောက်ကနေခံတတ်တတ်သောသဘောတရား။အဲ့တော့ပထမဆုံးလက္ခဏာကိုဆင်ញင်လိုက်တဲ့အခါမှာပထဝီဆိုတာဘာတော့ပထဝီဆိုတာဘာတော့ကိုဆင်ញင်တဲ့အခါမှာအဲ့ကလတ်တူယုတ်တရားတွေရဲ့တီယာပဲလို့ဒါတီယာဒီဒါပထဝီဓာတ်ကဲဒါလုပ်ငန်းကိစ္စလို့ဘယ်လိုသိပြီ သိပြီးတဲ့နောက်မှာထပ်ပြီးပစ္စုပ္ပတံဆိုတဲ့ဟာကိုစင်စင်နေဩပထဝီဆိုတာဘာသဘောတရားလို့စင်ညဉာဏ်ထဲမှာထင်းလာတယ်ဩပထဝီဆိုတာဉာဏ်နဲ့ကလတ်တူရုပ်တရားတွေကိုခန်းထားပေးတာတရားဆိုတာဦးဇင်းတို့ဆိုကြပါစို့ဦးဇင်းတို့ကမြေကြီးပေါ်မှာတည်တယ်လို့ပြောတာမြေကြီးကဦးဇင်းတို့ကအောက်ကခန်းပေးထားလို့မဟုတ်ဘူးလားဟုတ်ပါတယ်ဗျခန်းထားပေးတာဟုတ်မြေကြီးအခန်းမရှိရင်ဦးဇင်းတို့ကဒီပေါ်မှာရက်တည်လို့တည်တရားအနေနဲ့ရက်လို့မရအဲ့တော့သူညံထဲမှာဆင်ញင်တဲ့ကြကမှာအော်ပထဝီဆိုတာကလတ်တူ ရုပ်တရားတွေကိုအောက်ကနေခံပေးထားတဲ့သဘောတရားလို့လူဉာဏ်ထဲမှာထင်တာဒါကိုပြစ္စုပ္ပထံဘယ်လိုခေါ်လဲပြစ္စုပ္ပထံပြစ္စုပ္ပထံပေါ့ဟောပြီးတဲ့အခါကျနေဝနေစွာသောအကြောင်းနေစွာသောအကြောင်းကဘာပြောတော့အဝတေတာဓာတုတ္တယပရဋ္ဌာနာဟောအဝတေတာကျွင်းနေဓာတုတ္တယဓာတ်တွေဒီနေစွာသောအကြောင်းအဲ့တော့ဦးဇင်းတို့ယုတ်ကလန်တစ်ခုတစ်ခုအတွင်းမှာကြည့်ရင်ဓာတ်ပဏ္ဏမျိုးရှိတယ်ဆိုတော့ဓာတ်သဘောတရားကဓာတ်ကြီးက၄ပါးရှိတယ်ဓာတ်ကြီးဘယ်နှပါးရှိ ဓာတ်ကြီး၄ပါးရှိပါတယ်ဗျာအဲဓာတ်ကြီး၄ပါးကိုဒါဦးဇင်းတို့ကအဓိကဒါမဟာဘုတ်၄ပါးပေါ့မဟာဘုဒ္ဓလို့ခေါ်တဲ့ဓာတ်ကြီး၄ပါးကြီးအဲဓာတ်ကြီး၄ပါးကိုဦးဇင်းတို့ကဟိုမူတည်ထားရတယ်အဲဓာတ်ကြီး၄ပါးကိုမူတည်တတ်ပြီအဲတကကိုပထဝီဓာတ်ကိုယူလိုက်ပြီဒီဓာတ်၄မျိုးတွေကပထဝီဓာတ်တစ်ခုကိုကိုကထုတ်လိုက်ပြီဆိုရင်ကျန်တာဘယ်နှမျိုးကျန်တော့၃မျိုးဘယ်နှမျိုးကျန်ကျန်တာ၃မျိုးကျန်ပါတယ်ဗျာကျန်တဲ့ဓာတ်၃ပါးဒီတဲ့ဒီပထဝီဓာတ်ကနီးစွာသောအကြောင်းပဲပထဝီဓာတ်ကဗါတဲ့တော့ ပထဝီဓာတ်ရဲ့နီးစွာသောအကြောင်းပါဗျာနီးစွာသောအကြောင်းအဲ့တော့မာဘုတ်၄ပါးလို့ခေါ်တဲ့မာဘုဒ္ဒလို့ခေါ်တဲ့မာဘုတ်၄ပါးဓာတ်ကြီး၄ပါးရှိတယ်အဲ့ဓာတ်ကြီး၄ပါးမှာပထဝီကိုယူလိုက်ရင်ပထဝီကနီးစွာသောအကြောင်းဒီကျန်တဲ့အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်အဲအဲ့လေးအဲ့သုံးမျိုးဒီဒါပထဝီဓာတ်ကနီးစွာသောအကြောင်းလို့ထားရအဲ့တော့ပြန်ပြီးတော့ဦးဇင်းတို့ဟိုပါဠိလိုလေးတစ်ခါဆိုမယ်ဆိုကကလဒလက္ခဏာပထဝီဓာတု ပဋိဌာနာရတသံပရိသနာပစ္စုပ္ပတ္ထာနံအဝတိတာဓာတုတ္တယပဋ္ဌာနာဟောဒီလိုမျိုးလေးရှုသွားလိုက်ကြတယ်ရှုတဲ့ကတော့ခုစာဆိုလိုရှုတာတော့ဘယ်ဟုတ်မလို့ဥမာဆိုကြပါတော့ကကလတ္တလက္ခဏာတစ်ချက်ရှုနောက်တကပဋိဌာနာရတဟောသံပရိသနာပစ္စုပ္ပတ္ထာနံအဝတိတာဓာတုတ္တယပဋ္ဌာနာဒီလိုပါဠိလိုအကယ်၍ဗမာလိုကိုကပို့ပြီးတော့နှိမ့်သက်တယ်ဆိုနေပဲခက်မှန်ခက်မာခြင်းသဘောလက္ခဏာ ကျွင်းမိမိမှကျွင်းသောကရတုယုတ်တရားတို့ဤတရားလုပ်ငန်းကိစ္စမိမိမှကျွင်းသောကရတုယုတ်တရားတို့ကိုအောက်ကနေခံထားခြင်းခံရတတ်သောသဘောတရားသည်ပြည့်စုံပါတာ။အော်နောက်တကမိမိမှကျွင်းတဲ့ကလတုဓာတ်သုံးပါးသည်ဤစွာသောအကြောင်းအော်ဒီလိုမျိုးလေးရှုပါရတယ်။ဒါရှုခွက်ပေါ့။ဟောပြီးတဲ့ကပထဝီပြီးတော့အာဘောဓာတ်ကိုဆက်ပြီးတော့ရှုမယ်။အာဘောဓာတ်ကိုဆက်ရှုတော့လေထို့တူပဲ။ အာဘောဓာတုပကရဏလက္ခဏာပြုအနာတတာသင်္ဃဟပစ္စုပတ္တနာဝတိတာဒုတ္တယပရဒ္ဌာနာဟော၄ချက်ပဲသူတယ်အဲ့တော့ဗာပြောတော့နံပါတ်၁ကအာဘောဓာတုပကရဏပကရဏလက္ခဏာအာဘောဓဆိုတာတဲ့ဒကာကြီးဒကာမကြီးဟိုတက္ကမနစရရဒါကတော့သိပြီးသားယိုစီးခြင်းသဘောလက္ခဏာပါတယ်တော့ယိုစီးခြင်းယိုစီးခြင်းသဘောလက္ခဏာရှိပါတယ်ခင်ဗျာ တော့အာဘောဓာတ်ဆိုတဲ့ဒီရေပေါ့ရေလို့ဦးဇင်းတို့ဒါနားလည်ထားတယ်အာဘောဓာတ်ဒီယုံစည်းတဲ့သဘောရှိရေတို့ရဲ့သဘောကတော့ဒါနေရလေးမြင်ရမှုစီစဉ်နေယုံစည်းနေတဲ့သဘောဒါအာဘောဓာတ်ရဲ့ဒါကိုယ်ပိုင်လက္ခဏာဒါကြောင့်မလို့တကကြီးဒီကမကြီးဒီနေရာလေးမှာရက်ကြည့်ကြည့်ပေါ့ရက်ကြည့်တဲ့အခါကျတော့ခုနတမညာလက္ခဏာတုံးကတော့ခုနဒီပထဝီပဲဖြစ်ဖြစ်အာဘောပဲဖြစ်ဖြစ်သူဒီမမြဲခြင်းဆိုတဲ့အိဋ္ဌာဆင်းရဲခြင်းဆိုတဲ့ဒုက္ခအခြေခဲ့ခိုင်မှာနှစ်သာရဖြစ်တည်တတ်မနေခြင်းဆိုတဲ့အနတ္တမှတ်မိမဲ့ ဟောခုသဘာဝလက္ခဏာတွေကိုကြည့်တဲ့အခါကျတော့ပထဝီနဲ့ခုအာဘောတန်နဲ့တူသေးလားသဘာဝလက္ခဏာမတူပါဘူးဗျာမတူတော့ဘူးသူတို့ရဲ့ကိုယ်ပိုင်လက္ခဏာမတူပထဝီကဒါခက်မှခြင်းဆိုတဲ့သဘောအခုအာဘောလည်းရောက်တော့ဒါယိုစီးခြင်းဆိုတဲ့သဘောလက္ခဏာပြီးတဲ့အခါကျတော့ပြစ္ဆုပတ္တလက္ခဏာရတ္တကိုကြည့်မယ်ဗျူဟနာရတ္တဗျူဟနာဆိုတာဘာပြောတာတော့အတူဖြစ်သောယုတ်တရားတို့ကိုတိုးပွားစီခြင်းလုပ်ငန်းကိစ္စဗျူဟနာရတ္တ တိုးပွားစေတယ်အဲ့တော့ဒကာကြီးဒကာမကြီးတွေအာဘောတက်ကလုပ်ငန်းကိစ္စကဖြစ်ပေါ်သူနဲ့အတူဖြစ်တဲ့ရုပ်တရားတွေကိုတိုးပွားစေတာဘာဖြစ်စေတာတိုးပွားစေတာပါဗျာအဲ့ဒါလေးကိုနားလည်ဖို့ဆိုတော့ပရမတ္တဓာတ်သားတွေကိုတကယ်ရှုနိုင်တဲ့သူတော်ကောင်းတယောက်တို့တော်တော်နားလည်အောင်ကြိုးစားရတိုးတော်ဦးဇင်းတို့ဒီကားလေးမှာဥမာဆောင်ပြီးကြည့်ရင်တချို့အရာတွေကပိုပြီးနားလည်လို့အဲ့တော့ဥမာလေးဘယ်လိုဆောင်ကြည့်ဒီကားကြီးဒီကမာကြီးတွေပေးစီလေးတွေပေါ့ဦးဇင်းတို့ဥမာ ဟိုပဲကြီးစီတို့လိုပဲနေစီတို့လိုအဲ့လိုပဲလေးတွေကိုဒီကရေးဒီကမှကြီးရေစိမ့်ကြီးမပြစ်သွားဖွာလာပါတယ်ခင်ဗျာမပြစ်လာတယ်ဖွာလာပါတယ်ခင်ဗျာမကြီးကတိတ်တိပုံမရဘူးဒကမကြီးကတော့ပူတိမယ်တို့ကမိဖို့ကြောင့်လည်းဝင်နေကြစတော့လားအဲ့တော့ပဲလေးတွေကိုရေစိမ့်လိုက်တဲ့အခါကျတော့ပွာလာဒါအမောဒတ်အမောဒတ်ကသူနဲ့ဖြစ်မဖြစ်ဖြစ်ဒီသူတရားတွေကိုတော့တိုးပွားစေတဲ့သဘော ကျိုးလို့ပွားလာတာဗောကျိုးတဲ့အတွက်ကြောင့်ပွားလာဟုတ်တယ်မလားအဲ့ဒါဒါအာဘောဓာတ်ကေသူကဗျူဟနာရတာသူကလုပ်ငန်းကိစ္စအတူဖြစ်သောယုတ်တရားတို့ကိုတိုးပွားစေခြင်းဒါဗျူဟနာရတာပြီးတဲ့အခါကျဘာဖြစ်တော့သင်္ဃဟပစ္စုပ္ပထာနာဟောဉာဏ်နဲ့မှဆင်ခြင်လိုက်တယ်ခုနလက္ခဏာကိုလည်းသိပြီတတ္တကိုလည်းသိပြီလုပ်ငန်းကိစ္စကိုလည်းသိပြီသိတဲ့အခါကျတော့ဉာဏ်နဲ့မှဆင်ခြင်ကြည့်တယ် အာဘောဓဆိုတာဘလို့ဟာမျိုးတော့ရေတက်အာဘောဓဆိုတာဘလို့ဟာမျိုးတော့စင်ကျင်တယ်စင်ကျင်တဲ့အခါကျညာနဲ့မှာထင်လာတယ်တဲ့သင်္ဃပစ္စုပ္ပတ္ထာနံကလတုယုတ်တရားတို့ကို ဖွဲ့စည်းခြင်းသဘောတရားဗါတဲ့တော့ဖွဲ့စည်းခြင်းသဘောတရားပါဗျာဖွဲ့စည်းခြင်းသဘောတရားလို့ညာထဲမှာထင်လာတာအဲ့တော့တခါကြီးကမှဒါလည်းပဲခုနရုပ်ကလေးကြည့်တော့ရုပ်ကလကလေးတစ်ခုပေါ့ရုပ်ကလလေးတစ်ခုအတွင်းမှာနှမ်းပြီးတော့ကြည့်လိုက်မယ်ဆိုရင်အဲ့ရုပ်ကလတစ်ခုအတွင်းမှာဒီ ခုနရှင်မျိုးရှိနေအဲ့ရှင်မျိုးသောယုတ်တရားတွေကိုဒီအာဘောဓကလေးကဘာလို့တော့ဖွဲ့စည်းထားတာပဲသူကစုစည်းပြီးတော့ဖွဲ့စည်းထားတဲ့သဘောဒါလည်းဦးဇင်းတို့ဥမာလေးစောင့်ကြည့်နော်နားလည်တာပေါ့ဘယ်လိုနားလည်တော့ဆိုတဲ့အခါဒကာကြီးရေကမာကြီးတွေခုနမုံမုံလေးတွေပေါ့မုံမုံလေးတွေကိုတခါတည်းထိုက်တဲ့နဲ့ဒကာကြီးတို့ရှိမှဆိုရင်တော့ဂျုံမုံလေးတွေပေါ့ဂျုံမုံတွေကိုထိုက်တဲ့ရေလေးထည့်လိုက်လို့ရှိရင်တော့ဘာဖြစ်မလို့တခါတည်းပြစ်တွဲတွဲလေးကြည့်ပြီးတခါတည်းစူးစီးမသွားဘူးလား စူစီးသွားပါတယ်ခင်ဗျာတမုံစီကျဲနေတဲ့အဲ့အမုံလေးတွေကိုထိုက်တဲ့ရေပမာဏလေးထည့်လိုက်တဲ့အခါမှာဟလာတခါတဲ့စူးစူးစီစီကျစ်အဲ့တော့ဦးဇင်းကဒီနေရာမှာဒကာကြီးတွေဒကာမကြီးတွေဟိုဘုဒ္ဓတဘောလေအဲ့ဒါဘုဒ္ဓတရတော့မဟုတ်ဘူးပေါ့အတွေ့အကြုံပေါ့လေအတွေ့အကြုံဆိုတော့ဦးဇင်းတို့ကအကျော်တော့သမ ्या တွေကတော့ဖုံးပြီးဘူးလားကိုကိုတိုင်းတော့ကောင်းကောင်းမသိဘူးအကျော်လုပ်တယ်ဆိုတာဟုတ်လားအဲတနေ့ကျတော့ဒီမှာအဲ့ဒါအမှုစိတ်ဆက်တွေပါနေတခါလေဒီမှာ အကြောင်းမှမိဖို့ကြောင့်မှလူတွေကလောက်ကြတော့ဦးသိန်းကတော့လွယ်တယ်ထင်တာသူတို့ကပြောတယ်မဟုတ်ဘူးတဲ့ဒီတိုင်းကြော်ရတာမဟုတ်ဘူးဟုတ်လားအဲ့ဒါဟိုဦးသိန်းတို့ဗမာပြည်မှာတော့အရေးလူကြိတ်တာလည်းရှိတယ်ပြောတယ်ဇန်တို့ဘာတော့ကိုခပ်ပြပြဖြစ်သွားအောင်ကြိတ်ပြီးတော့ရေးစစ်ပြီးတော့အဲ့ဒါကိုကြော်တာလည်းရှိတယ်လို့အမုံကြိတ်တဲ့စက်နဲ့အမုံမှုတ်ပြီးတော့မှဒါကိုရေးနဲ့ထိုက်တဲ့ရေးနဲ့ကြော်ဆက်ပြီးတော့ပြတွတ်တွတ်ဖြစ်မှကြော်တာဦးသိန်းတို့တော့မသိဘူးအမုံကြိတ်စက်ရရင်အကျော်စားပြီလို့ထင်နေတော့ ဘုန်းကြီးတဲ့ရတယ်ဦးဇင်းတို့ကကြောစားပြီးဒီလိုမဟုတ်ဘူးသူကဒါကြောင့်မလို့ဒီမှာပြောချင်တာကအာဘောဓာတ်လူတွေဟိုရေဆိုတာလိုတာဟိုသူကထိုက်တဲ့အမောင်လေးထည့်လိုက်မှဒီအမုံတွေကဘာဖြစ်သွားမလို့ပြတွဲတွဲပြပြီးကိုလိုချင်တဲ့ဒီအကြော်ကြော်လို့ရတဲ့အစဉ်ရောက်တာပေါ့ကဲပြောချင်တာကဘာလဲဆိုတော့ဒီညမှာဒီအာဘောဓာတ်ကဒါပစ္စုပ္ပတ္ထာကိုပြောပါဆိုလို့ရှိရင်ညနေမှာထင်းလာတယ်။အော် ဖွဲ့စည်းတတ်တဲ့သဘောတရားဗါတဲ့တော့ဖွဲ့စည်းတတ်တဲ့သဘောတရားပါဗျာ။ ဓာတုယုတ်တရားတို့ကို ဖွဲ့စည်းခြင်းသဘောတရားလို့ဉာဏ်နဲ့မှသာထင်လာ။ဟောပြီးတဲ့အခါကျတော့အဝတေတာဓာတုတရားပဋ္ဌာနာဟောသူကနိစ္စသောအကြောင်းကြောင့်သူကအတူတူပဲ။ဘာလဲလို့မေးတဲ့အခါကျတော့ခုနပြောတဲ့ကြံတဲ့ဓာတ်သုံးပါးဒီနိစ္စသောအကြောင်းပဲ။အဲ့တော့မိမိကအဘောဓာတ်ကိုဒါယူထားတယ်ဆိုရင်တေသောဓာတ်ကေပထဝီဓာတ်ကေတေသောဓာတ်ကေဝါယောဓာတ်ကေဒီသုံးမျိုးကနိစ္စသောအကြောင်းတရားပေါ့။ အဲ့တော့ဒီနေရာမှာတော့ဦးဇင်းတို့ဒါနီးစွာသောအကြောင်းတရားအကြောင်းကိုပြောတာဒီယုတ်တရားတွေဒီဦးဇင်းတို့ကမ္မသယုတ်ဆိုလို့ရှိရင်ဟိုးအတိတ်ကဝိဇ္ဇတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားအကြောင်းဒီကမ္မသယုတ်တွေကဖြစ်တာပဲအဲ့ဒါဆိုရင်ဝေးစွာသောအကြောင်းဆိုတဲ့အကြောင်းတွေဆိုတော့ဟိုကကျန်တာတွေအများကြီးရှိတာပေါ့အခုဒီမှာဒါကြောင့်မလို့နီးစွာသောအကြောင်းကိုပဲပြောတာဘာကိုပြောတာနီးစွာသောအကြောင်းကိုသာပြောတာပါဗျာနီးစွာသောအကြောင်းကိုပြောရင်ခုနကျွင်းနေဓာတ်ကြီးသုံးပါးကနီးစွာသောအကြောင်းပဲအဲ့တော့ဦးဇင်းတို့ပြန်ပြီးတော့ပါဠိတော်လေးဆိုရင်အာဘောဓာတု ပကရဏလက္ခဏာပြုဏရတသင်္ဃဟပိစုပတ္တနာအဝတိတဓာတုတယပဋ္ဌာနာဟောမြန်မာလိုလေးဆိုရင်လည်းပဲယူစည်းခြင်းသဘောအတူဖြစ်သောယုတ်တရားတို့ကိုတိုးပွားစေခြင်းဒါလုပ်ငန်းကိစ္စပလတ်တူယုတ်တရားတို့ကိုဖွဲ့စည်းခြင်းသဘောလို့ညာနဲ့မှရှိရှိတင်လာမယ်ပြီးတော့မိမိမှကျင်သောဓာတိသုံးပါးသည်ဤစွာသောအကြောင်းဒီလိုမျိုးရှိရဟောနောက်တစ်ခုအာဝဒပြီးတော့တေဇောဓတေဇောဓမှာကျတော့ဗာရှိတော့ သေသောဓာတုဩနဒလက္ခဏာပရိပါဇနရတမတဝါနုမတနာပိစုပတ္ထနာဝတိတာဓာတုတယပဋ္ဌာနာဒါကပါဠိလိုလေးပေါ့အဲ့တော့ပရိနမတကတေသောဓာတုဩနတလက္ခဏာဩနတလက္ခဏာဆိုတာကပူတဲ့သဘောအပူတဲ့သဘောလေးကဒါတေသောတက်ကေဒါကိုယ်ပိုင်လက္ခဏာ အဲ့တော့ဒကာကြီးတွေဒကာမကြီးတွေကပါဠိလိုလေးရရင်ပါဠိလိုလေးဆိုပြီးတော့အဲ့မိမိတင်စီထားတဲ့ယုတ်ကလမှာရှိတဲ့အဲ့ဒီတေဇောဓာတ်ရဲ့လက္ခဏာလေးကိုအဲ့လိုကိုရထားတဲ့အတိုင်းလေးစဉ်းကျင်ကြည့်တာသူ့ရဲ့လက္ခဏာကိုကိုယ်ပိုင်လက္ခဏာကိုကိုယ်ကသွားတွေးတယ်သို့တော့ဒီနေရာမှာတော့ဩနတလက္ခဏာလို့ပြောပြီးမြဲပုံမှုသဘောဆိုပေမဲ့အေးမှုသဘောလဲဒါတော့အကျုံးဝင်အကျုံးဝင်နေဆိုတော့ကဒီကလေးမှာဦးဇင်းတို့ဟိုတိတ်ပြီးတော့ပူနေရင်အရန်ပူတဲ့ဟာနဲ့သူ့တဲ့နည်းနည်းလေးဟို အပူရော့တဲ့ဟာနဲ့နှစ်ခုရှင်နိုင်လို့ရှင်ဦးဇင်းတို့ဘာပြောတော့ဆိုတော့အာဒါကအေးတယ်လို့မပြောဘူးလားပြောနိုင်ပါတယ်ခင်ဗျာဟောဦးဇင်းတို့ထင်ကြဆိုကလေးတွေဆိုဆိုကြပါဆိုတခါကြီးဒီမကြီးမှာနိုးလေးနိုးကွက်ကလေးနိုးလေးကျူပြီးတော့ပဲတိုက်တယ်အတုံးမပေါ်ပြီးလို့လူမိုင်လို့တို့အန်ဇူဝါတို့တိုက်တယ်ထားဘူးအဲ့လိုတိုက်တဲ့အခါမှာတစ်ခွက်ကတိတ်ပြီးပူးနေတယ်ဆိုရင်ဟေးဒါပူတယ်မတောင်းနဲ့ဟိုအေးတဲ့ခွက်ကိုတောင်းတယ်တကယ်တော့အေးတဲ့တောင်ပြောတော့ဟိုဘက်ခွက်ကတော့မပူးလားဆိုတော့ပူတာပဲသို့တော့ဒီဘက်ကပူတာနဲ့ရှင်တော့သူကနည်းနည်းလေးတော့အေးမနေဘူး တည်နေတဲ့သူပေါ့ဗျအဲ့တော့ဆိုလိုရင်းပြောချင်တာကဒီတေသောဓာတ်လို့ဆိုလို့ရှိရင်ဦးဇင်းတို့ကပူတက်တက်ကိုဘယ်လိုတော့သွားသွားပြီးတော့မျိုးလုံးထဲမှာဟိုအာယုံထဲမှာသွားရတာပေါ့တကယ်တော့ပူမူရောအေးမူရောတစ်ခုလုံးဒီတာတေသောဓာတ်ရဲ့သဘောပါပဲထင်ရှားပဲဒါပဲထင်ရှားထင်ရှားပါအဲ့တော့ဩနာတေသောဟိုတိတတေသောဆိုဒီလိုနှမျိုးရှိတာပေါ့အဲ့တော့ဒီနေရာမှာတော့ဩနတလက္ခဏာဆိုတဲ့ပူမူသဘောလေးကြီးဒါတေသောဓာတ်ရဲ့ကိုယ်ပိုင်လက္ခဏာပြီးတဲ့အခါကျတော့ဘာဖြစ်တော့ ပရိပါဇနာရတတဲ့ကလတ်တူယုတ်တရားတို့ကိုရင့်ကျက်စေခြင်းတဘောဟောကလတ်တူယုတ်တရားတို့ကိုရင့်ကျက်စေအဲ့ဒါကလတ်တူယုတ်တရားတို့ကိုရင့်ကျက်ဆိုရတယ်ဆိုကြပါစို့ယုတ်ကလတ်တိတကူတူမှာခုနဗဒဝိယဘောတိတော်ဝါယောနာကဏရတ္တဩဇာဆိုပြီးဒီလိုရှင်းမျိုးကိုမျိုးဆက်မျိုးဒီလိုရှိနေတဲ့အခါမှာဂျန်တဲ့ယုတ်ကလတ်တွေကိုရင့်ကျက်စေတယ်ဒီလိုပြောရင့်ကျက်တယ်ဆိုတာဘာပြောအောင်ဆိုတော့ဂိုင်းကြီးဒကမကြီးတွေဦးဇင်းတို့ဥပ္ပတ္တိဘင်ဆိုတဲ့ဒီ ဟိုခဏခဏငယ်တွေနဲ့တွက်ကြမယ်ဆိုရင်ဥပတ်ဆိုတဲ့ဖြစ်ပြီးဖြစ်ပြီးတော့ဂျားထဲမှာတီနေတယ်တီပြီးတဲ့ခါကျဟိုဘက်ပြက်ဖို့ဘက်ကိုယိုင်သွားတဲ့အခိုက်လေးကြီးဒါရင့်ကျက်သွားတာဗမာလိုပြောရင်တော့အိုသွားတာပဲဘာဖြစ်သွားတာတော့အိုသွားတာပါဗျာအိုသွားတာပဲအဲ့တော့အဲ့မှာခုနပြောတယ်ဒီကလတ်တူယုတ်တရားတို့ကိုရင့်ကျက်သွားစီအဲ့တော့ဦးဇင်းတို့ဒါလည်းပဲဟိုဥပမာလေးဆောင်းပြောရင်နားလည်တာပေါ့ ဦးဇင်းတို့အရာဝတ္ထုတစ်ခုကအပူနဲ့တွေ့ရင်သိပ်ပြီးတော့ပူတာနဲ့တွေ့ရင်အဲ့အရာတွေကဘာဖြစ်အောင်ဆိုတော့ရင့်ကျက်သွားတယ်ကျက်သွားတာပေါ့နော်ရင့်သွားတာအဲ့တော့ဇလိုရင်းကသိပ်ပြီးတော့ယာတိဥတုပြင်းတဲ့နေရာမှာအလုတ်အကိုင်းနဲ့ပင်မနဲ့လူတွေဆိုလို့ရင်ဒီခါကြီးတွေကမှယူညံ့ညံ့ရုပ်ကကြမသွားဘူးအိုဇာသွားပါတယ်ခင်ဗျာအိုဇာသွားတယ်အဲ့အဲ့တဘောပဲရင့်ကျက်ရင့်သွားတာရင့်ကျက်သွားတာဒါပေမဲ့တကားလည်းယာတိဥတုကောင်းတဲ့နေရာလေးမှာ အာယကုံကံနဲ့ဘာနဲ့ဒီလိုမျိုးလေးနေရတဲ့အခါမှာတော့အဲ့ပုံကိုယ်တွေရဲ့အသားအရေကဒီကားလေးရင့်ကျက်မှုကနည်းနည်းနှေးသွားတာနော်မမြန်ဘူးပေါ့တေတော့တိတ်များနေရင်တော့အပူတွေတိတ်များနေတော့ဒါကတော့ဟိုဒါကြောင့်မလို့တကယ်ကြီးတွေအပူများရင်ပိုလွယ်တယ်ဘာဖြစ်တယ်တော့အပူများရင်ပိုလွယ်ပါတယ်ခင်ဗျာတော့တကယ်ကြီးတွေဒကမကြီးတွေကိုကိုပြန်ကြည့်လို့ငါတို့ကအရွယ်တင်သေးတယ်ဆိုရင်တော့အပူတွေတိတ်မများသေးဘူးအရွယ်တင်သေးတယ်ဆိုရင်အပူတွေမများသေးလို့ပါဗျာ အဲ့ဒါဆိုရင်တခါတည်းကြည်ကြည်လာပိုင်းနေရင်တခါတည်းအိုစားသွားတယ်ဆိုရင်တော့ဘာတွေများနေလို့တော့အပူတွေများနေလို့ပါဗျာအပူများနေလို့ပဲဟုတ်ပလားကဲထားနောက်တစ်ချက်ဆက်ပြီးတော့သွားကြရအောင်အဲ့တော့တေဇောဓာတုဩနတလက္ခဏာပြိပါဇနရတာမတဝါနုပါဒနာ ပြစ္စုပတ္ထနာဟောမတဝါနုပါဒနာပြစ္စုပတ္ထနာဆိုတော့ဘာပြောလဲဂလတုယုတ်တရားတို့ကိုနူးညံ့အောင်လျော်စွာပြုပြင်ပြတတ်သောသဘောတရားဟော အဲ့ဒါကတော့ဦးဇင်းတို့မှုနိုင်ခန့်အောင်ပေါ့လေနူးညံ့သွားအောင်လုပ်ပြီးနူးညံ့သွားအောင်လုပ်ပြီးလေဆိုတာဘာပြောတာတော့ဆိုတော့ဒုံလေတော့နားလည်ဖို့မလိုဘူးဦးဇင်းတို့တိတ်ပြီးတော့ဟိုအေးသွားပြီဆိုရင်တရားဝတ္ထုတွေကဘာလို့ဆိုတော့ခက်မာသွားတယ်အဲနူးညံ့မှုမရှိတော့နူးညံ့မှုမရှိရင်ကိုလိုချင်တဲ့ပုံစံချလို့မရဥပမာဆိုကြပါစို့ဒီကကြီးတွေဒီကမကြီးတွေဆိုရင်ဒီကကြီးတွေဒီကမကြီးတွေမှာရာသီဥတုတိတ်အေးအေးတဲ့အခါမျိုးမှာအရန်အေးတဲ့နေရာမှာဒီကလေးဒီဟီတာတွေဘာတွေမရှိဘူးဆိုရင်ခန္ဓာကိုယ်ကဘာဖြစ်တာလဲဆိုတော့ အဲလက်တွေခြေတွေကိုယ်ကိုစမ်းဖို့တော့မှသိပြီးတော့လောလောကူကူနဲ့မဟုတ်တော့ဘူးเนาะကိုယ်ရစမ်းရတာကအဆင်မပြေတော့အဲဦးဇင်းတို့ထင်ကြတာတော့ခုနရွှေတယ်တို့ဘာတို့ဆိုထင်ကြတာပေါ့အဲရွှေတယ်ကိုကိုကြိုက်တဲ့ပုံစံလေးလုပ်ချင်တယ်ဆိုရင်ထိုက်တဲ့အပူလေးတော့ပေးရဘာဘူးမှမရှိဘဲနဲ့သွားပြီးတော့ကိုကြိုက်တဲ့ပုံစံဆွဲလုပ်လိုက်လို့ရှိရင်ဒါကြတဲ့ဘာဖြစ်သွားမှာလို့ခက်မှာသွားမှာဗျာ အဲကျိုးပဲတော့မှာပေါ့ဟုတ်ကဲ့တော်နုနုညံ့ညံ့မရှိတဲ့အခါကျတော့ကိုလိုချင်တဲ့ပုံစံချလို့မရဘူးကျိုးပဲပြည့်စည်သွားမှာပဲအဲ့တော့ဘာလို့တော့တိုက်တဲ့အကူလေးပြီးကိုလိုချင်တဲ့ပုံစံလေးဖြစ်အောင်ကြားဒါကြောင့်မလို့ကရတို့ရောတရားတို့ကိုနုညံ့အောင်လျော်စွာပြုပြင်ပေးတတ်သောသဘောတရားလို့ဉာဏ်ထဲမှာထင်လာတာဒေဇောတကုဉာဏ်နဲ့ဆင်ခြင်ကြည့်တဲ့အခါဟောပြီးတဲ့အခါကျဘာဖြစ်တော့အဝသေဒဓာတုတယပဋ္ဌာနာသူလည်းသူသူပဲအဝသေဒဓာတုတယပဋ္ဌာနာကျင့်တော့ ဓာတ်သုံးပါးလင်နီးစွာသောအကြောင်းအဲ့တော့ကိုကတေသောဓာတ်ကိုယူထားတယ်ဆိုအဲ့တေသောဓာတ်ကကျွင်းတဲ့ပရဝိတအာဘောဓာဝါယောဓာဆိုတဲ့ဒီသုံးမျိုးကနီးစွာသောအကြောင်းပဲဟောနောက်တစ်ခုသွားမယ်ဝါယောဓာဝါယောဓာတို့ဝိကံကနာလက္ခဏာသမှုတိရဏရတာအဘိနိဟာရပစ္စုပတ္ထနာဝတေတာဓာတုတ္တယပဋ္ဌာနာဒီတော့နောက်တစ်ခုအဲ့တော့ဘာပြောတာတော့ဆိုတဲ့အခါကျတော့ ဝါယောဓာတုဝိခံဗနရတဝိခံဗနရတကိုဘာပြောတော့ထောက်ကံမှုသဘောတောက်မာစီမှုသဘောအထောက်ကံနဲ့တောက်မာတယ်အဲအဲ့ဒါကတော့နားလည်လွယ်အောင်မို့ကြိုးစားရတာကြိုးစားပြီးဆရာတော်များကဘာသာပြန်တယ်အဲ့တော့ထောက်ကံတယ်ဆိုတဲ့သဘောကတော့ဦးဇင်းတို့အယောင်တုတစ်ခုကိုထောက်ထားတာအထောက်ထားတယ်ထောက်ထားတယ်နောက်တစ်ခါတောက်မာစီတယ်အဲ့တော့ဦးဇင်းတို့မှဆိုကြပါစို့ဟိုဘူပေါင်းလေးတို့လိုသူ့မို့ ဒီကားတာယာတို့အဲ့လိုတာယာလေးတွေအဲ့ဒါကလည်းလေထည့်လိုက်လို့ရှိရင်အထက်ကဝါရောတက်ပေါ်ဒီဒီလေထိုးလိုက်လို့ရှိရင်သူတို့ကဘာဖြစ်သွားတော့မာသွားတာတောင့်မာသွားတယ်နော်အတောင့်မာတယ်တနည်းအားဖြင့်ဟိုထောက်ကန်လိုက်ကြပေါ့ဒီဒီဝါရောတက်ကထောက်ကန်လိုက်အဲဆိုကြပါစို့ထပ်ပြီးနားလဲလျောင်းမယ်ခုနပြောတဲ့ပူစီပေါင်းလေးတစ်ခုထားပါလို့ပူစီပေါင်းလေးဒီဒီသူ့ပုံစံလေးအရာသူကဆိုကြပါစို့ပုံစံမျိုးမျိုးနဲ့သူလုပ်ထားမှာပေါ့အဲလေရှိနေတဲ့အခါမှာသူ့ပုံစံပေါ်နေဒါပေမဲ့အဲ့လေကိုထုတ်ချလိုက်လို့ရှိရင်တော့ဘာဖြစ်သွားမလို့ သူကကြာရှက်သွားမှာပေါ့အဲ့တော့သူကဒီဝါယောဓာတ်ကသူ့ကိုထောက်ပြန်ထားတယ်သူ့ကိုထောက်ပြန်ထားတဲ့သဘောပဲအဲ့ဒါဝါယောဓာတ်ရဲ့သဘောပဲဒါကြောင့်မလို့ဝါယောဓာတ်သူဝိဋ္ဌံဗနာလက္ခဏာအဝိဋ္ဌံဗနာလက္ခဏာထောက်ပြန်ထားတယ်အော်နောက်တစ်ခါကျတော့သမုဒိဒနာရတသမုဒိဒနာရတဆိုတော့ဘာပြောတာလဲဆိုတော့တွန်းကန်ခြင်းရွေရှားစီခြင်းဒါလုပ်ငန်းကိစ္စတော့တွန်းကန်နေတွန်းကန်နေဆိုတာကတော့ ဆိုကြပါစို့ဦးဇင်းတို့ဟိုအိမ်တိန်ပြိုတော့မယ်ဆိုရင်တစ်ဖက်ကိုရိုင်းနေဆိုအဲ့ရိုင်းတဲ့ဘက်ကနေပြန်ပြီးတော့ဒါထောက်ထားတဲ့သဘောထောက်ထားတဲ့သဘောအဲအဲ့လိုပဲဦးဇင်းတို့ဒီမှာနောက်တစ်ခါကျတော့ရွေရှားစီခြင်းသဘောအယောတတ်တဲ့သဘောရွေရှားစီအဲအဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စကြောင့်မလို့တကယ်ကြီးတကမကြီးဒီဟိုတစ်ပင်လေးတွေလေတိုက်တဲ့ခါမှာဦးဇင်းတို့ကမှတိရွက်ကလေးတုပ်ဒါလေးတွေကိုသွားတွေ့တယ်။ဥမာဆိုကြအောက်ကိုကျွေးနေတဲ့ရောဝါလေးဆိုလေတိုက်လိုက်ပြီဆိုတခါလေးကျွေးသွားတယ်။ဥမာကအရှင်မင်းမင်းလေးမောင်းနေဆိုတခါလေး အလွင့်ပြန်ပြီးတော့ဒီလျော့သွားတဲ့တက်ပေါ့ဒါဝါယောဓာတ်ရဲ့လုပ်ငန်းကိစ္စအဲ့တော့ဝါယောဓာတ်ကိုအဲ့လိုနားလည်ရမှာပေါ့တွန်းကန်ခြင်းရေစားစေခြင်းလုပ်ငန်းကိစ္စဟောပြီးတဲ့ခါကျဘာပြောတော့အဘိနိယာရပစ္စုပ္ပဌာနာအဘိနိယာရပစ္စုပ္ပဌာနာဆိုတာအတုပြသောယုတ်တရားတို့ကိုတဏှာမှတဏှာသို့ရှေ့ယူတည်ဆောင်ပေးတတ်သောသဘောတရားဟောတဏှာမှတဏှာကိုတည်သွားတယ် ဘယ်ကဘာကသေးတာတော့ဆိုတော့ဒီဝါယောတက်ကသေးတာဘာကသေးတာဝါယောတက်ကတည်သွားတာပါဗျာဝါယောတက်ကတည်ဆောင်သွားတဲ့သဘောတရားအရှိကျတည်ဆောင်သွားတာလေဟောနောက်တစ်ချက်ပါလေတော့ဘဝတေတာဓာတုတရပရဒနာကျွင်းသောကလတုဓာတ်သုံးပါးလင်းဤစွာသောအကြောင်းအဲ့တော့ဒီဝါယောဓာတ်ကိုလည်းရှုမယ်ဆိုတဲ့သူတော်ကောင်းခုနပါဠိလိုဆိုလည်းပဲ ဝါယောဓာတုဝိဒံပနာလက္ခဏာသမှုဒိဋ္ဌနာရတာပိနိဟာရပစ္စပတ္တနာဝတိတာဒုတိယပဋ္ဌာနာလို့လေးရှုကြရတယ်။သုံးမလို့ဗမာလိုဆိုလဲထောက်ကံမှုတောင်းမာစေမှုလက္ခဏာတွန်းကန်ခြင်းရွေလျောစေခြင်း ကိစ္စရတ္တာအတူမြေသောယုတ်တရားတို့ကိုတဏှာမတဏှာတို့ရှေ့ရှုတဲဆောင်ပိတ္တသောသဘောတရားဒါဉာဏ်မြင့်ပစ္စပတ္ဌာနာနောက်ကမိမိမှာတွင်သောကလတုယုတ်တရား၃ခုသည်ဤစွာသောအကြောင်း အဲ့လိုမျိုးလေးရှုပေါ့အဲ့တော့ဗမာလိုကတော့ခဏပြောသလိုပဲကောင်းတာတော့ဗမာလိုနားလည်ပြီးပါဠိလိုလေးယုံပို့ပြီးတော့ပုံတော့ကြတာပေါ့အဲ့ဒါမိမိအာတန်ရပေါ့လေပါဠိလိုလေးဆိုရင်တော့တူတူချင်းချင်းနဲ့စကလုံးနဲ့မိတာပေါ့ဝါယောဓာတုဝိဓမ္ပနာလက္ခဏာသမှုဒိဋ္ဌနာတတာဝိနိယာတာပိစုပတ္တနာဝတိတာဒုတိယပတ္တနာဒါလိုရှုရအောင်ဟောနောက်တစ်ခုကတော့ဗာလဲဆိုတော့ဦးဇင်းတို့ပရဝိယဝတိသောဝါယော ပထဝီယာဘောတည်သောပြီးတော့နောက်တစ်ခုအောင်လို့ယုံ28ပါးထဲမှာစက္ခုစက္ခုပတ္တာရအော်ဇကုပဒါရကိုလည်းမိမိကရှုတော့မယ်ဆိုဘယ်လိုရှုမလဲဇကုပဒါရကသူကလက္ခဏာအရတ္တပြစ္စုပဋ္ဌာနာပဋ္ဌာနာအဲ့တော့လက္ခဏာကဘာလဲတော့ရူမာမိကာတာရဟဘုဒ္ဓပဒါရလက္ခဏာနောက်တခါဓာတုကာမဒါနိဒါနာကာမသမုဋ္ဌာနာဘုဒ္ဓပဒါရလက္ခဏာဝါဇကုသူကလက္ခဏာ2မျိုးရှိ ပြီးတဲ့ခါကျမှရူပေသူအဝိဇ္ဇနာရတံသကုဝိညာဏတ္တအာရရဘဝပြစ္စုပ္ပတ္ဌာနံဓာတုကာမတာနိဒါနာကမ္မဇဗုဒ္ဓပဋ္ဌာနာဆိုပြီးတော့ဒီလည်းပဲ၄ချက်အဲ့တော့ဗာပြောတော့ဆိုတဲ့အခါကျတော့ဒီသက္ခုပတာဒလို့ခေါ်တယ်ဒီသက္ခုအကြည့်ရုပ်လေးပေါ့အဲသူကကိုယ်ဝန်လက္ခဏာကိုကြည့်မယ်ဆိုရင်တဲ့အဲ့ဒါရူပပိဂါရရဟဗုဒ္ဓပတာဒလက္ခဏာရူပပိဂါရရဟဆိုပါတော့ရုံပါယုံဤရှေရှုထိခိုက်ခြင်းကိုထိုက်တော် ရူပယုံအာယုံဆိုတဲ့ရူပယုံလေးရဲ့ရှေ့ရှုရိုက်ခတ်ခြင်းထိခိုက်ခြင်းကိုထိခိုက်ခြင်းကထိုက်တော်တနည်းအားဖြင့်ရူပယုံ၏ရှေ့ရှုရိုက်ခတ်ခြင်းကထိုက်တော်မဟာဗုဒ္ဓကိုကြည်လင်မဟာဗုဒ္ဓကိုကြည်လင်စေခြင်းသဘောတရားအဲသူရဲ့ကိုယ်ပိုင်လက္ခဏာအဲ့တော့ဘာပြောတော့ဒီစက္ကူကြည်တာကလေးကိုကြည်လိုက်မယ်ဆိုရင်ခုနကပြောတဲ့ရူပယုံဆိုတဲ့အယောင်လေးရှိတယ်အဲ့ဒီအယောင်လေးကရှေ့ရှုရိုက်ခတ်ဖို့ရန်ထိုက်တန်နေတဲ့ဓာတ်ကြီးလေးပါးရဲ့ကြည်လင် ကြည်လင်နေမှုသဘောတရားပဲတက်ကြီးလေးပါးကိုကြည်လင်စေတယ်ဆိုတဲ့ဒါလက္ခဏာဒါဒီသကုပတာရယုတ်ရဲ့ဒါကိုယ်ပိုင်လက္ခဏာနောက်လက္ခဏာတစ်မျိုးရုံးပါနောက်လက္ခဏာတစ်မျိုးကဘာလဲဆိုတဲ့အခါကျတော့ဓာတုကာမရာနိဒါနကာမသမုဋ္ဌာနာဘုဒ္ဓပတာရလက္ခဏာသကုဒါဘာပြောတုံးဆိုတော့ရူမာယုံကိုတွေ့မြင်လို့သောရူပတဏှာလျင်အကြောင်းအင်္ဂါရှိသောကံကြောင့်ဖြစ်သောမဟာဗုဒ္ဓကိုကြည်လင်စေခြင်းသဘောတရား ဟောဒီမှာကျတော့ဒါကြောင့်မလို့ဦးဇင်းတို့ဒီစကုအကြည်ယုတ်တူဦးဇင်းတို့အကြည်ယုတ်တွေကိုပြောတယ်ကသူတို့ကမ္မဇယုတ်တွေလို့ဒါလိုဟိုတုန်းကတကအေးတကမကြီးယုတ်ကမ္မတန်ပါတော့ပြောခဲ့ဘူးလားဆိုတော့ပြောခဲ့ပါတယ်ခင်ဗျာပြောတယ်သူတို့ကကမ္မဇယုတ်တွေကမ္မဇယုတ်တွေဖြစ်တဲ့အတွက်ကြောင့်ခုဓမ္မကြီးရူပယုံကိုတွေ့မြင်လို့သောရူပတဏှာလျင်အကြောင်းရင်းခံရှိသောကံကြောင့်ဖြစ်သောကံကြောင့်ဖြစ်သောအတိတ်ကကိုကဆိုကြပါစို့ကံတစ်ခုထူထောင်အဲရူပယုံဆိုတဲ့ရူပ ရူပံတတ္တံကဏ္ဍံရတ္တံဘောဓဘာဆိုဒီအာယုံ၅ပါးပေါ့ဒီအာယုံ၅ပါးကိုခံစားခြင်းဒီထဲမှာရူပတဏ္ဍပါတယ်အဲရူပတဏ္ဍလည်းအကြောင်းရင်းခံရှိတယ်ကံကြောင့်ဖြစ်တဲ့မဟာဗုဒ္ဓကိုကြည်လင်စေခြင်းလက္ခဏာအဲ့တော့ဆိုလိုရင်းပြောချင်တာကအတိတ်ကကံကြောင့်ဖြစ်တာတဲ့ကျုပ်သို့တော့သူကအဲ့အတိတ်ကြောင့်ကံကြောင့်တဏှာလင်းကြီးရူပတဏှာလင်းအကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့မဟာဗုဒ္ဓကိုကြည်လင်နေခြင်းသဘောရှင်မဟာဗုဒ္ဓရဲ့ကြည်လင်စေခြင်းသဘောလက္ခဏာဒီဒါစက္ခု ပတာဒရဲ့ကိုယ်ပိုင်လက္ခဏာလို့ဒီလိုသဘောပေါက်နောက်တစ်ခုပါတဲ့တော့ရူပေတုအာဝိဇ္ဇနာရတရူပေတုအာဝိဇ္ဇနာရတဆိုတာကရူပယုံတို့၌ရူပယုံတို့၌ရူပယုံတို့ဘက်သို့ဝတိစိတ်အစဉ်ကို၎င်းဆွဲဆောင်သွားခြင်းအဲ့တော့ဒါကဟိုနားလည်လည်အောင်ထပ်ပြောမယ်ဆိုရူပယုံ တို့၌ပုဂ္ဂိုလ်ကို၎င်းဝတိစိတ်အစဉ်ကို၎င်းဆွဲဆောင်ခြင်း လုပ်ငန်းကိစ္စဆွဲဆောင်တယ်အာဝိဉ္စနဆိုတာဆွဲဆောင်ဆိုလိုရင်ပြောချင်တာကတကယ်ကြီးတကယ်မကြီးတွေဒီစက္ခုအကြည်လေးရှိလို့သူကသူဘလောက်ပဲအစင်းကရှိနေရှိနေပေါ့စက္ခုအကြည်မရှိရင်အဲ့ဘက်ကိုကိုကမျက်နှာမူမိမှာမဟုတ်ဘူးကြည်ကျင်တဲ့စိတ်နဲ့နော်အဲဒါပေမဲ့ကို့မှာစက္ခုအကြည်တက်ကလေးရှိနေတဲ့အခါကျတော့ဟိုဘက်မှာလည်းအစင်းနှလာလေးရတွေ့ရင်တကယ်ကြီးတကယ်မကြီးဆိုကြပါစို့အရှိကိုတာဆူးသွားတယ်အာတောင်ဘက်မှာတကားတဲ့အာရူပါယုံအစင်းကောင်းကောင်းလေးရရှိတယ်ဆိုလူကဘာဖြစ်သွားတော့ အရှိကိုမျက်နှာမူသွားနေတဲ့လူကအဲ့မျက်နှာလေးကဘယ်ဘက်ကိုမူသွားတယ်ပါတယ်ဗျာအဲအဲ့တောင်ဘက်ကိုမူသွားတာအဲ့မူသွားတယ်ဆိုတာလူကိုဆွဲဆောင်လိုက်တာအာယုံဘက်ကိုဗါတဲ့တော့လူပုဂ္ဂိုလ်ကိုဆွဲဆောင်လိုက်တယ်ဒါတစ်ချက်နောက်တစ်ခါကကဝစီဝတိစိတ်တွေကိုလည်းဆွဲဆောင်တယ်ဆိုတော့ကစိတ်စဉ်ပေါ်မှာကိုယ့်ဘက်ကိုသွားနေတဲ့အချိန်မှာကိုကဟိုကြံတဲ့ဟိုဝတိစိတ်စဉ်တွေလည်းဖြစ်နေနိုင်တာပေါ့သွားတယ်ပဲဖြစ်ဖြစ်ရက်တယ်ပဲထိုင်းနေတယ်ပဲဖြစ်ဖြစ်ပေါ့လေအကြာကြာဝတိစိတ်တွေဖြစ်နေမယ်ဖြစ်နေတဲ့အထဲကနေတကား ဒီစက္ခုအကြည့်လေးရှိတဲ့အခါကျတော့ဘာဖြစ်လဲတော့အဲ့ဝတိစိတ်တွေကခုနပြောတဲ့ဒီစက္ခုဝိညာဏဝတိဆိုတဲ့အဲ့ဟိုဖြစ်ပေါ်ရေးအတွက်ရူပါယုံဘက်ကိုအဲ့ဝတိစိတ်တွေကဆောင်းသွားတယ်လို့သူတို့ပြောကြတယ်သူတို့ရင်းပြောကြတာတော့လိုလွယ်ကူကူပြောရင်တော့ဒီရူပါယုံကိုလှန့်လန့်ပြီးအာယုံယူတာပေါ့လေအာယုံယူတတ်တာပေါ့ဒါကိုပြောကြတယ်အဲ့တော့ပြန်ပြောမယ်ဆိုလို့ရှိရင်ဒီရူပေတုအာဝိဉ္စနရတံရူပေတုအာဝိဉ္စနရတံဆိုတော့ရူပါယုံ၌ဆွဲဆောင် ရူပယုံကိုဆွဲဆောင်အဲ့ဒါကိုဘာပြောရမလဲဆိုတော့ရူပယုံ၌ပုဂ္ဂိုလ်ကို၎င်းရူပယုံဘက်သို့ပုဂ္ဂိုလ်ကို၎င်းဝတိစိတ်အစဉ်ကို၎င်းဆွဲဆောင်ခြင်းသဘောဒါဒါသူ့ရဲ့လုပ်ငန်းကိစ္စပြီးတဲ့အခါကျတော့ဘာဖြစ်တော့သူကပြစ္စုပ္ပတ္ထနာကသကုဝိညာဏတ္တအာဓာရဘာဝပြစ္စုပ္ပတ္ထနာသကုဝိညာဏတ္တသကုဝိညာဉ်ဤအာဓာရဘာဝတိယဖြစ်ခြင်းသဘောလို့ဉာဏ်ထဲမှာရှိရှိထင်လာတယ် အဲ့တော့ဆိုကြမှာဆိုဦးဇင်းတို့ကဇက်ကုကြည်တက်ကလေးကိုလှမ်းပြီးတော့အာယုံယူပြီးတော့အော်ဇက်ကုကြည်တက်ဆိုတာစင်ချင်းကြည့်တယ်ညံနဲ့စင်ချင်းကြည့်တဲ့အခါညံထဲမှာပေါ်လာတယ်တဲ့ဘလို့ပေါ်လာတော့အော်ဇက်ကုအကြည်ဆိုတာဇက်ကုဝိညာဉ်စိတ်ကလေးရဲ့တီယာပဲတီယာပဲဘလို့ညံထဲမှာထင်တာဟုတ်တာပေါ့ဦးဇင်းတို့တကယ်ကြီးတွေကမှကြည်ကြည့်ကြည့်မြင်တိစိတ်လို့ခေါ်တဲ့ဇက်ကုဝိညာဉ်စိတ်ကဇက်ကုအကြည်မှာမိတွဲဖြစ်တာလေဇက်ကုအကြည်မရှိလို့ရှိရင်မြင်တိစိတ်ကဖြစ်ပါမလားမဖြစ်နိုင်ပါဘူးဗျာ နိုင်ဘူးပေါ့ဒါကြောင့်မလို့ဒါဒီစက္ကုဝิญဉ်စိတ်တရားသဘောလို့ညာထဲမှာအခြေကျဖြစ်နောက်တစ်ခုကဗါတဲ့တော့ဓာတုကာမဒါနိဒါနာကမဇဘူတပဋ္ဌာနာဟောဒါကတော့ရူပယံကိုမြင်တွေ့လို့သောရူပတဏလင်အကြောင်းရင်းခံရှိသောကံကြောင့်ဖြစ်သောဒါကလတ်တူမဟာဘုံအဲ့တော့ဆိုကြပါစို့သူလည်း တက်တယ်ပြောတော့အဲကိလတုမာဘုတ်ဆိုခေါ်တဲ့ဓာတ်ကြီးလေးပါးကသူ့ရဲ့နှီးစွာသောအကြောင်းဒါမဲ့ဒီဓာတ်ကြီးလေးပါးကတော့လို့မေးတဲ့အခါကျတော့ဒါရူပယုံကိုမြင်တွေ့တဲ့ရူပတဏှာလေးအကြောင်းရင်းငံရှိတဲ့ကံကြောင့်ဖြစ်တဲ့ဓာတ်ကြီးလေးပါပေါ့အဲ့တော့ကလတ်တူရမယ်ဒီစက္ခုတတကကလတ်မှာစက္ခုပါနေတဲ့စက္ခုအချီတက်ကလေးပါနေတဲ့ဒီယုတ်ကလတ်တစ်ခုရှိပဲပေါ့အဲ့ယုတ်ကလတ်တစ်ခုဒီဒါသူကကံကြောင့်ဖြစ်တဲ့ယုတ်ကလတ်အဲ့ကံကြောင့်ဖြစ်တဲ့ယုတ်ကလတ်ထဲမှာရှိတဲ့ဒီဓာတ်ကြီးလေးပါဟာသူ့ရဲ့နီးစွာသောအကြောင်းတဲ့ဒါစက္ခုရဲ့နီးစွာသောအကြောင်း အဲ့လိုမျိုးဦးဇင်းတို့ကနားလည်ပြီးတော့ဗမာလိုပဲဖြစ်ဖြစ်သို့မဟုတ်ပါဠိလိုလေးပေါ့ရူပဝိကာရတဲ့ဟာဗုဒ္ဓပဒါရလက္ခဏာဓာတုကမန္တနိဒာနာကမ္မသမုဋ္ဌာနာဗုဒ္ဓပဒါရလက္ခဏာဝါစက္ကူရူပေတုအဝိဇ္ဇနာရတသက္ကဝိညာဏတအာရရဘာဝပြစ္စုပတ္တာနံဓာတုကာမတာနိဒာနာကမ္မစဗုဒ္ဓပဋ္ဌာနာဆိုဒီလိုမျိုးလေးရှုရတာဒါကတော့သက္ကုကြီးပေါ့အဲ့တော့သက္ကုကြီးရရင်တော့ကျန်တဲ့သောတာကြီးခန္ဓာကြီးဆိုတော့ဒီလိုပဲပုံစံတူ သူကနည်းနည်းပဲကွဲသွားတာဥမာဆိုကြပါစို့တတ္တမှာဆိုရင်တတ္တဝိကရတယဗုဒ္ဓပတ္တာလက္ခဏာသောတုကာမတာနိဒာရကာမသမုဋ္ဌာနာဗုဒ္ဓပတ္တာလက္ခဏာဝါသောတံတတ္တေတုအာဝိဇ္ဇနာခုနရူပါယုံကြတော့အာယုံရူပါယုံဘက်ကိုသူကစအောင်ဆွဲဆောင်တာဒီကကြတော့သူကအတံဘက်ကိုတတ္တေတုအာဝိဇ္ဇနာရတာသောတဝိညာဏတာခုနစကုအကြီးကစကုမြင်တိစိတ်ကတီယာအခုကြတော့ကြာတိစိတ်ကတီယာဗောဒါကြောင့်မလို့သောတဝိညာဏတာအာရရဘာဝပြည့်စုံပတ္တနာသောတ သောတုကာမထာနိဒာနာကာမသမုဋ္ဌာနာဘုဒ္ဓပဒါဒပဒဌာနံဘုဒ္ဓဘုဒ္ဓပဒဌာနံပေါ့နော်အဲ့ဒါမျိုးဒါပုံစံတူပေါ့လေဦးဇင်းတို့ရှုသွားအဲ့လိုရှုပြီးဆိုရင်တော့ထိုသူတော်ကောင်းတယောက်ဒီထိုယုတ်တရားတွေအပေါ်မှာလက္ခဏာတတ္တပြစုပတ္တံပဒဌာနာအပြင်သိတဲ့အတွက်ကြောင့်တဏှတိကနာသမုဟကနာတွေ့ရင်သာမကပဲနဲ့ကိစ္စကနာကိုပါပြုနိုင်ပြီအဲ့ခါကျမှဦးဇင်းတို့ကညာတပရိညာနဲ့ပြည့်စုံနေ ဘာနဲ့ပြည့်စုံညာတပရိညာနဲ့ပြည့်စုံတယ်လို့ပြောရပါမှာဗျာအဲ့လိုညာတပရိညာနဲ့ပြည့်စုံတဲ့သူတော်ကောင်းဒီတာလေးတဆင့်တက်ပြီးတော့ဒီတဏပရိညာကိုကုပြီးဝိပဿနာစခန်းကိုတက်ရိုက်သွားလို့ရတာဒါကြောင့်မလို့တက္ကကြီးတွေတက္ကမကြီးတွေယနေ့တော့ဒီလက္ခဏာရတာပြည့်စုံပတ္တံဗရဒ္ဒံကိုဒီလောက်နဲ့တင်နားပြီးတော့မိမိတို့ဒီနဲ့ပဲအခုလိုသာသနာတော်နဲ့စုံလုံးမှာဝိပဿနာရဲ့အရှုခံတရားပြည့်ရုပ်တရားနံတရားတွေကိုပရမတ္ထဉာဏ်အင်စက်တည်ခံအောင်အတိအတိတော့တဏ္ဍိကနာသမုဟကနာကိစ္စကနာအာရမဏကနာလို့ခေါ်တဲ့ ခဏတွေအတိအတိကိုပြိုခွဲပြီးပရမတ္ထဉာဏ်ပြင်စိုက်တည်တိုင်အောင်ချမ်းသာသောကိုယ်ရင်တရားလင်းမြန်သောအတိဉာဏ်တို့ဖြင့်ပွားများကြိုးကိုအာထုတ်နိုင်ကြကုန်ရသတည်းသာဓုသာဓုသာဓုပါဖျား